Nami. Nandi. Nandi. Data. Data. Nandara. Nandara. ဝတ္တဒုက္ခတောဝတ္တဒုက္ခတောမောဇနာထာယမောဇနာထာယဒုတိယံပိဒုတိယံပိကမထာနာမေကမထာနာမေဗန္တေဗန္တေဒေထဒေထသန္တာရာ အန္တာရဝတ္တဒုက္ခတောဝိတာဒုက္ခတောမောဇနာထာယမောဇနာထာယတတိယံပိတတိယံပိကမ္မထာနာမေကမ္မထာနာမေဗန္ဒေဗန္ဒေဒေထဒေထ နန္တာရနန္တာရဝိတာဒုက္ခတောဝိတာဒုက္ခတောမောဇနာထာယမောဇနာထာယဤခန္ဓာကိုဤခန္ဓာကိုပြဖုံးမုံပြဖုံးမုံတိညောလူရမာဤဖျာတိညောလူရမာဤဖျာတရားမှယေ တရားမယင်တထိုင်တွင်တထိုင်တွင်အနှင်းပူဇော်ပါ၏ဖျားအနှင်းပူဇော်ပါ၏ဖျားဆရာသမားဆရာသမားကရိယာများကိုကရိယာများကိုယမမိသမျှယမမိသမျှ ကောင်းဗန္တာကောင်းဗန္တာဝန်ချကြောပါဤဖျာဝန်ချကြောပါဤဖျာအာပြုသမြအာပြုသမြညာလထောတော်ညာလထောထောဤကုဇောတိဤကုတောတိမဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရာရောက်လွယ်ရာအမြန်ကျေစုပြုပါစေတည်းအမြန်ကျေစုပြုပါပေတည်းတတလောကတတလောက ရှိသမျှအားရှိသမျှအားဒါနာသီလဒါနာသီလမြာလာပေါင်းစုမြာလာပေါင်းစုဒီကောင်းမှုကိုကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေသင်္ဃဝေသည်သင်္ဃဝေသည်မသွေမုတ်ချရစေတည်းမသွေမုတ်ချရစေတည်းငါနှင့်တူစွာငါနှင့်တူစွာညတတဝါတို့ ရားတတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခလိုတိုင်းရ၍လိုတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစေဝေကင်းစင်ဝေငြိမ်းအေးရွှင်လန်းကြပါစေတည်းငြိမ်းအေးရွှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညနေရှောင်ကြနေ ဒေချိန်စေသောဒေချိန်စေသောဒေလေဓမ္မတာဒေလေဓမ္မတာအာမနာအာမနာယံစွာတရားရှာမပါတကားယံစွာတရားရှာမပါတကားယံစွာတရားရှုမပါတကားယံစွာတရားရှုမပါတကားသာဓုသာဓုသာ ခဏစီစဉ်3ရက်ဆရာတော်ထမခဏညာရဥပဒနာတရားများနာယူလေ့ကျင့်ဖြစ်ပါတယ်ယနေ့16ရက်ဇလ2022ခုနှစ်ကျွန်တော်ရသော်ဘုရားရှင်ကိုရောမြတ်ကြီး ဟောကြားတော်မူခဲ့တဲ့မဟာတတိပဋ္ဌာနသုတ်တော်ကြီးအတိုင်းလေ့လာပြီးတော့ဦးဇင်းတို့တရားတော်မှတွေကျင့်လာတာအခုအပိုင်းနေအာနာပါနာပိုင်းလည်းပြီးခဲ့ပြီနော်အာနာပါနာ၄ဆင့်ဒါကာယ అను ပတနာပိုင်းကာယ అను ပတနာလို့ပြောရင်ဦးဇင်းတို့တရားတော်မှတွေမှတ်မိနေအောင်လို့ဦးဇင်းအကြိမ်ကြိမ်ထပ်ပြောတာပါ ကာယ ानु ဘဒနာတတိပဋ္ဌာန်ထဲမှာဘာတွေပါသလဲဆိုရင်အာနာပါနဝင်သက်လေထွက်သက်လေနောက်ပြီးတော့ဣရိယာပဋ္ဌရဲ့နောက်တမ္ပဇင်ညရဲ့သွားရထိုင်လျောဣရိယာပု၄ပါးရှုမှတ်ခြင်းကိုယ်တယ်ဆန်းတယ်လဲကြည့်တယ်အင်ကြီးဝတ်တယ်လုံကြီးဝတ်တယ်စားတယ်တောက်တယ်ယိုတယ်ပေါက်တယ်အကုန်လုံးကိုလိုက်မှတ်တဲ့တမ္ပဇင်ညအပိုင်း ဣရိယာပထတံပစဉ်ညကလည်းပဲကြွာရင်ကြွာတယ်လှမ်းရင်လှမ်းတယ်ထိုင်ရင်ထိုင်တယ်ထိရင်ထိတယ်သိရင်သိတယ်အဲ့လိုမှတ်နေတာလေကာယ ानु ပတနာဝင်လေထွက်လေဝင်လေထွက်လေကိုဒလဇက်မှတ်နေတာလေကာယ ानु ပတနာเนาะဒါကာယ ानु ပတနာအပိုင်းအဲ့ဒီကနေပြီးတော့ဦးဇင်းတို့ ဘာရှုခဲ့လဲအခု30နဲ့နှစ်ကုထာသာ32ကုထာသာကမ္မထန်ကြီးပြီးသွားပါပြီပြီးကြတဲ့ဘက်ကဦးဇင်းတို့32ကုထာသာကမ္မထန်ပြီးပြီဆိုတော့အခုနောက်ထပ်ကာယ ानु ပဒနာထဲမှာနောက်ထပ်ကမ္မထန်အခုရှုရမယ်ဒီနေ့ဦးဇင်းတို့ရှင်းပြပြီးရှုရမယ်ကမ္မထန်ကဓာတုမနတိကာရဆို ဓကမထံလို့မှတ်ရမယ်နော်ဓကမထံဒီကမထံကလည်းဘယ်ထဲမှာပါတော့ကာယ ानु ပတနာထဲမှာနော်အဲ့တော့သုံးသဏ္ဍကုဋ္ဌာသလည်းကာယ ानु ပတနာထဲမှာအာဣရိယာပု၄ပါးမှတ်တယ်ကိုယ်တယ်ဆန့်တယ်အကုန်မှတ်တာလဲကာယ ानु ပတနာမှာပဲဝင်လေထွက်လေလဲကာယ ानु ပတနာအခုဓာတ်လဲကာယ ानु ပတနာလို့မှတ်ခဲ့ပါနော် မြတ်စွာဘုရားသာသနာတော်ကြီးနဲ့ကြုံလို့အင်မတန်မှရွှေချထားတဲ့အကောင်းလောက်အောင်ထိကိုတန်ဖိုးရှိလာတဲ့မာသရိပဌာနာတုတ်တန်ကြီးအပြည့်အစုံကျင့်စဉ်တရားတွေကိုမြတ်စွာဘုရားဟာဒီတုတ်တန်ကြီးထဲမှာအကုန်ဟောထားတာဉာဏ်နဲ့တုတ်တန်တွေကတစ်ခုစီတစ်ခုစီလောက်ပဲဒီတုတ်တန်ကတတိပဋ္ဌာန်တရား၄ပါးလုံးကိုအကုန်လုံးဟောထားတာမြန်မာတပြည်လုံးပြတဲ့တရားရိပ်တာ ဘယ်ပြပြတကဘာလုံးဘယ်ပြပြဒီတဲကပဲပြလို့ရဒီတဲကနေမှကြောပြလို့မရဒီတတိပဋ္ဌာန်တရား၄ပါးထဲမှာပဲပါတယ်သူနီးသူဟာနဲ့သူအယူစာလေးတွေအသုံးနှုံးလေးတွေသုံးနှုံးပြီးတာပဲရှိမယ်တကယ်တမ်းပြနေကြတော့ဟောဒီ၄ပါးကကြော်လွန်ပြီးပြလို့မရပါဘူးဒါကြောင့်မို့မာသတိပဋ္ဌာနာအတုံးမှာအဲ့ဒီတရား ၄ပါးတတိပဌာန်တရား၄ပါးကလွဲပြီးတော့ကြတရားမရှိတော့ဒီဟာတွေကိုဦးဇင်းတို့ကအခုတတိပဌာန်တရား၄ပါးလုံးကိုဦးဇင်းကဦးဇင်းတို့တရားတော်မတို့တွေအကုန်လုံးရှုဘူးသွားတည်ခြင်းလို့ပါเนาะမြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့တော့မှမြတ်စွာဘုရားတိုက်ရိုက်၄ပါးလုံးကိုဒါအခုနယူဒေလီမြို့ကာမာတဓမ္မဆိုတာနယူဒေလီမြို့မှာရှိပါတယ်အဲ့ဒီနေရာမှာ မြတ်စွာဘုရားဒီတရားကြီးဟောခဲ့တာပဲအိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီအဲ့ဒီမြို့တော်ကြီးမှာဟောခဲ့တဲ့တရားအဲ့တော့ဓာတုမနတိကာရအပိုင်းဓာတုမနတိကာရဓာတ်တို့ကိုနှလုံးသွင်းခြင်းဓာတုကမ္မဌာနဓာကမထံစတုဓာတုဝဝထံဓာတ်တို့ကိုပိုင်းခြားဆုံးဖြတ်ခြင်းဟူသောဤသုံးပါးသည်အ내အရာအပြင်အတူတူဖြစ်၏ ဓာတုမနတိကာရလို့လည်းသုံးနှုံးတယ်ဓာတုကာမထာနလို့လည်းသုံးနှုံးတယ်နော်ဓာတုမနတိကာရကိုဓာတ်ကိုနှလုံးသွင်းခြင်းလို့လည်းခေါ်တယ်ဓာတုကာမထာနဓာတ်ကမထံလို့လည်းခေါ်တယ်စတုဓာတုဝဝထံဓာတ်တို့ကို ပိုင်ခြားဆုံးဖြတ်ခြင်းဟူသောဤသုံးပါးသည်အ ਨੇ အရသာအပြင်အတူတူပါပဲ ထိုသောအနက်ရတူသောဤစတုဓာတုဝဝထံသည် အကျဉ်အကျယ်နှစ်ပါးအားဖြင့်လာရှိပါတယ်အကျဉ်ဟောနီအကျယ်ဟောနီနှစ်နည်းရှိတယ်တဲ့နော်ဒီတရားကိုစတုဓာတုဝဝဌာဏဓာတုမနတိကာရဓကမထံဆိုပြီးအမည်၃မျိုးဝက်ပေမဲ့အတိပ္ပယ်ကတော့အတူတူပဲအဲ့ဒီထဲမှာတဲ့မြတ်စွာဘုရားကဒီစတုဓာတုဝဝဌာဏဆိုတဲ့ ဒီဓာတ်တွေကို ပိုင်းခြားဟောတဲ့နေရာမှာအကျဉ်ဟောနည်းအကျယ်ဟောနည်းနှစ်မျိုးရှိတယ်မဟာတတိပဋ္ဌာနာတုတ်၌အကျဉ်အဖြစ်လာရှိတယ်တဲ့အခုဒီမဟာတတိပဋ္ဌာနာတုတ်မှာကျတော့မြတ်စွာဘုရားကအကျဉ်မဲ့ဟောတယ်တဲ့ဟဋ္ဌိပဒောပမတုတ်ယာဟုလောဝါရတုတ်ဓာတုဝိမေကတုတ်ဓာတုဝိဘင်းပါဠိတို့၌အကျယ်အဖြစ်လာရှိ၏ထုတ်ဆောင်၍ချက်ပြရလေ၏ ထိုစတုဓာတုဝဝထံတိဆိုပြီးတော့ဒီမှာပြတယ်ဒီထဲမှာတော့အကျဉ်းပြတာ မဟာတတိပဋ္ဌာနာတုတ်လို့ပြတယ်ဒါပေမဲ့ဦးဇင်းတို့အာတိဝီသောပမတုတ်တန်ကလည်းအဲ့ဒါအကျဉ်းဟောထားတဲ့ဟာပါနော်မဟာတတိပဋ္ဌာနာတုတ်ရဲ့မှတ်ခရမှာကအာတိဝီသောပမတုတ်အဲအဲ့ဒီတုတ်တော်နှစ်ခုမှာတော့အကျဉ်းအဖြစ်ဟောတာအကျဉ်းကြတော့ဘလို့ပုံကိုများအတွက်လဲဆိုတော့ ပညာတတိအားကြီးသောပုဂ္ဂိုလ်များအတွက်အကျဉ်းလေးဖရာဟောပေးလိုက်တာပညာအားနည်းတဲ့ပုဂ္ဂိုလ်များအတွက်နော်ဉာဏ်အားနည်းတဲ့ပုဂ္ဂိုလ်များအတွက်ကြတော့မြတ်စွာဘုရားကအကျယ်ချဲ့ပြီးတော့ဟတိမဟာဟတိဘောဓောပမသုတ်တို့သာတော်ရာဟုလာပေဟောတာတို့ဓာတုဝိပင်္ဂသုတ်အဲ့မဲ့အဲ့ဒီသုတ်တော်ကြီးတွေကြတော့မြတ်စွာဘုရားအကုန်လုံးအကျယ်ချဲ့ပြီးဟောပါတယ်တဲ့ဒါအကျဉ်းအကျယ် တုဓာတုဝဝထမှာဘလို့ပြောလဲဆိုယဟန်တို့တဲ့ဥပမာအဖြစ်ပြရလျင်ကျွမ်းကျင်သော နွားတသမားတီ၎င်းနွားတသမားဤတပိတီ၎င်းနွားကိုတပ်ပြေးလေလမ်းလေးကွအစုံ၌အပုံအပုံအားဖြင့်ခွဲချမ်း၍ထိုင်နေရာတကဲ့သို့ယဟန်တို့ထို့အတူပင်ယဟန်သည်တီမြဲတိုင်းထားမြဲတိုင်းဖြစ်သောဤယုတ် ကိုကိုဘေးလျင်ဓာတ်သဘောအဖြစ်ရှုစင်ရင်ဤဤယုတ်ကို၌ခက်မာကြံထမ်းသောပထဝီဓာတ်သည်ရှိဤယောစီဖွဲ့စီသောအာဘောဓာတ်သည်ရှိပူနွေအေသောတေသောဓာတ်သည်ရှိတွန်းကန်တောင်တင်းဝါယောဓာတ်သည်ရှိဟု၍ရှုစင်ခြင်းဤဤသို့ဉာဏ်ထက်သောဓကမထံရှုသူ၏အစွမ်းအဖြစ်မဟာတတိပဓာနာသို့၌အကျဉ်းအဖြစ် လာရှိပေသည်နွားတတ်တဲ့နွားတတ်သမားနဲ့သူ့ရဲ့တပည့်ကနွားကြီးကိုဆွဲပြီးတော့ယူသွားပြီးတော့နွားကြီးကိုတတ်အဲ့ဒီတတ်ထားတဲ့နွားကြီးကိုတခါတည်းလမ်းစုံလမ်းမမှာ ရောင်းတော့မယ်ဆိုတော့နွားသားတွေအယုတ်တချအရေးတချအကုန်ဖက်ချန်ချထားတယ်လို့ပဲတဲ့နော်အဲ့ဒီလိုပဲဒီယောဂီပုဂ္ဂိုလ်ကလည်းအကျဉ်းအားဖြင့်ဒါကပြလိုက်တာတဲ့အော်ဒါကတော့ပထဝီဓာတ်အော်တင်းလာတဲ့သဘောတွေတောက်လာတဲ့မာသဘောပျော်သဘောဒါပထဝီဓာတ်အော်ပူလိုက်အေးလိုက်ဒါကတော့တေဇောဓာတ်အော်တွန်းကန်လှုပ်ရှားတာဝါယော ဩဖွဲ့စည်းရိုစီအာဘောဩဒါဓာတ်ကြီးလေးပါးရဲ့သဘောတွေပါလားလို့ဥစဉ်ပြီးခဲ့တဲ့ပြပြနေတဲ့နီးစနစ်ကအဲ့ဒါအကျဉ်းအဖြစ်ပြနေပါအဲ့ဒါကညံထက်သောပုဂ္ဂိုလ်များတွေ့ရှုနိုင်တယ်တင်တာလဲပထဝီဓာတ်သဘောပါတောင်းတဲ့သဘောတွေလဲပထဝီဓာတ်တွေပဲပူတဲ့သဘောအေးတဲ့သဘောတွေတေသောဓာတ်တွေပဲဆိုပြီးတော့ဓာတ်ကြီးလေးပါးကိုအဲ့ဒါရှုမှတ်တာเนาะအဲ့ဒီအဲ့ဒီအပိုင်း နော်အဲ့ဒါကအကျင့်အဖြစ်ပြတယ်ထိုတေသနာဤအနက်ကကြွန့်ကျင်သောနွားတတမဖြစ်စေထိုနွားတတမဤတပည့်ဖြစ်စေနွားကိုတပ်ပြေးလျင်လမ်းလေးကွအဆုံအရ၌အပုံအပုံကိုပြု၍ထိုင်နေတကဲ့သို့ထို့အတူပင်ယဟန်သည်ဣရိယာပုတ်၄ပါးတွင် အမှတ်မရှိတပါးပါသောဣရိယာပုတ်အချင်းရာဖြင့်တည်သောကြောင့်တည်မြဲတိုင်းဟု ဆိုအပ်သောတည်မြဲတိုင်းဖြစ်သောကြောင့်ပင်လင်ထားမြဲတိုင်းသောရုပ်ကိုယ်ကိုဤကိုယ်၌ပထဝီဓာတ်သည်ရှိ၏အာဘောဓာတ်သည်ရှိ၏တေသောဓာတ်သည်ရှိ၏ဝါယောဓာတ်သည်ရှိ၏ဤသို့ဓာတ်အဖြစ်ရှုစင်ခြင်း၏အဘယ်သို့ဆိုလိုသနည်းဟုမူတဲ့နွားသတမနွားကိုမွေးမြူစဉ်၌၎င်းနွားသကုန်းသို့ ဆောင်းစဉ်၌၎င်းထိုနွားသကုန်း၌ခြီထားစဉ်၌၎င်း တတ်စင်၌၎င်းတတ်ပြီးသော နွားသေးကောင်ကို ကြည့်ရှုစဉ်၌၎င်းထိုနွားသေးကောင်ကို ဖြတ်၍အပုံပုံအားဖြင့်မခွဲချမ်းရသေးမီကာလအတွင်း၌နွားဟူသော အမှတ်တညာသည်မပြောက်သေးအပုံအပုံအားဖြင့်ခွဲချမ်း၍ထိုင်နေသောအခါ၌မူနွားဟူသော အမှတ်တညာသည်ပြောက်ွယ်၏အသားဟူသော အမှတ်တညာသည်ဖြစ်၏ထိုနွားတသမမငါသည် နွားကိုရောင်း၏ ဤသူတို့သည်နွားကိုဝယ်ယူကြ၏ဟုဤတို့ထင်မှချင်းမဖြစ်ပေစင်စစ်တော်ကငါသည်အသားကိုရောင်း၏ဤသူတို့သည်လည်းအသားကိုဝယ်ယူကြ၏ဟူ၍သာလျှင်ထိုနွားသားသမားမှာထင်မှချင်းဖြစ်တကဲ့သို့ဤအတူပင်ဤယောဂီယဟန်မှာလည်းတရားနှလုံးသွင်းမှု မရှိသေးသော ဘာလပုထုဇဉ်ဖြစ်ခိုက်ရှေးကာလ၌လူဝတ်ကြောင့်ဖြစ်စဉ် ၌၎င်းယဟန်ဖြစ်စဉ်၌၎င်းတည်မြဲတိုင်းထားမြဲတိုင်းသောဤယုတ်ကိုကိုပင်တကိုဒိဟုထင်ရသည်အဆိုင်ခက်ကိုခွဲခြား၍ဓာတ်သဘောအဖြစ်မရှိရသေးမီထိုမြလောက်တိုင်အောင်ကာလအတွင်း၌တတ္တဝါဟု၍၎င်းယောက်ျားဟု၍၎င်းပုဂ္ဂိုလ်ဟု၍၎င်းထင်သောအမှတ်တင်ညာသည်ပျောက်ွယ်၏ ဓာတ်သဘောဤအစွမ်းဖြင့်သာလင်ဘာဝနာစိတ်သည်ကောင်းစွာတည်၏တဲ့ဒါထပ်ပြန်ပြီးတော့ရှင်းပြရင်ဦးဇင်းတို့တရားတော်မတို့နွားတတ်တဲ့နွားတတ်သမားနဲ့ဆရာတစ်ဘက်ကဒီနွားထဲမှာခြံထဲမှာမွေးထားတော့မှလည်းအဲ့ဒီနွားမြင်တော့ဘာလို့မြင်လဲနွားလို့မြင်တာပဲနွားတတ်ကုန်းကိုသူတို့ဆောင်းသွားတဲ့အခါလဲဘာလို့မြင်လဲဒီနွားကိုနွားလို့ပဲမြင်တာပဲတဲ့အဲ့ဒီကနေပြီးတော့တခါတည်း နွားကိုတတ်စင်ကာလတိုင်အော်ဒီနွားကြီးဒါငါတတ်မယ်နွားကိုတတ်မယ်ဆိုတာပဲရှိနေသေးတယ်အဲ့ဒီနွားကိုတတ်ပြီးတော့အကုန်လုံးအသားတွေအရိုးတွေအရေတွေအကုန်လုံးတပုံညင်စုပုံပြီးတော့အသားတွေရောင်းတဲ့အခါရောက်တော့နွားဆိုတဲ့အမှတ်တင်ညာမရှိတော့ဘူးတဲ့ပျောက်သွားပြီနော်ရောင်းနေတဲ့အခါမှာလဲနွားကိုရောင်းနေဆိုတာမရှိတော့ဘူးဩငါအသားကိုရောင်းနေဝယ်တဲ့လူကလည်း နွားကိုဝယ်တာလို့မဟုတ်ငါအသားဝယ်တယ်လို့ဖြစ်သွားတာအခုလည်းပဲဓာတ်ကို မရှုခင်တော့ကတော့ငါကိုလို့ငါဟာလို့ယောက်ျားလို့မိန်းမလို့စွဲယူထားတဲ့ဒီခန္ဓာကိုယ်ကြီးကိုတဲ့အော်ဒါတော့ပထဝီဓာတ်ဒါတော့တေဇောဓာတ်ဒါတော့အာဘောဓာတ်ဒါတော့ဝါယောဓာတ်ဆိုပြီးတော့ဓာတ်တွေကိုအကြိမ်ကြိမ်အကြိမ်ကြိမ်ဓာတ်သဘောဆင်ញင် သုံးသပ်ရှုမှတ်လိုက်တဲ့အချိန်မှာတဲ့အဲ့ဒီနွားဆိုတဲ့ သင်္ကေတာကြီးပျောက်သွားတဲ့လူလို့နော်အခုဓာတ်လို့ရှုလိုက်တဲ့အခါမှာငါကိုငါဟာငါဥစ္စာဆိုတဲ့ယောက်ျားမိန်းမဆိုတာကြီးပျောက်သွားပြီးတော့ဓာတ်လိုပဲမြင်သွားတယ်တဲ့အဲ့ဒါမျိုးမြင်အောင် ရှုရမယ်လို့ပြောတာပါနော်ဓာတ်ကြီးလေးပါသဘောလက္ခဏာများတဲ့ပထဝီဓာတ်ရဲ့သဘောကကြမ်းထမ်းဤတဲ့ခက်မာဤတဲ့နုညံ့ဤ ပျော့ဤချောညက်ဤတည်ဓာဤခံလင်းဤဤတို့လျင်ပရမတ်ပထဝီဓာတ်အစစ်ပေသည်ခန္ဓာကိုယ်ကြီးထဲမှာခတ်မာတာတွေတောင့်တင်းတာတွေနုညံသွားတာတွေပျော့သွားတာတွေချောညက်သွားတာတွေတည်ဓာတ်နေတာတွေအဲ့ဒါတွေအကုန်လုံးကပထဝီဓာတ်ပါတဲ့အာဘောဓာတ်ဒီအရေးပြောဤယိုစီဤလေးကြဤစိုးထိုင်းဤ ပွစေဤစေကဤပူတွယ်ဤလုံခဲဤဟုသိလျင်ပရမတ်အာဘောဓအစစ်ပေတိတေဇောဓာတိပူဤနွေဤအေးဤရင့်ကျက်စေဤပေါ်တတ်စေဤဟုသိလျင်ပရမတ်တေဇောဓာအစစ်လို့သိပါဝါယောဓာတိထောက်ခံဤတောင့်တင်းဤရောဤတည်ငြိမ်ဤ လှုပ်ရှားဤရွှေလျားဤဆွဲဤတွန်းဤဟုသိလျက်ပရမဝါယောတအစစ်ပေသည်အဲ့ဒီဓာတ်လေးပါးရဲ့ဆောင်ဖို့ကြံထမ်းမာခက် ချောညက်တမီတရားကိစ္စသူကပြုသည်ခံလင့်ဆောင်ရဲပေါ်လေထင်သည် ပထဝီဓာတ်တိမမြတ်ယောဂီ အယေတနေယောစီတမီဆိုထိုင်ဖွင့်ထွားတိုးပွားစေသည်စေကဘုဒ္ဓေလုံခဲထင်သည်အာဘောဓတိမမြာယောဂီအဘူအန်ဝေအေတမီပူငွေပဲလျက်ရင့်ကျက်စေသည်နုညာပြောပြောင်းဆင်လောင်းပေသည် ဒေသောဓာတိမအမြာယောဂီထောက်ခံတောင်းတင်းလျှော်ခြင်းတမီရိမ့်ရိုင်လှောရှားရွှေသွားတတ်သည် သူလိုရာဘက်တွန်းလျက်ဆောင်သည်ဝါယောဓာတိမမြာယောဂီဆိုတာမာစီဆရာတော်ဘုရားကြီးရဲ့ရေးထားတဲ့လင်္ကာဆောင်ဖို့ပါတဲ့နော်အဲ့ဒါအကျဉ်းရှုဖို့ ဤယောကာယသည်စိတ်စေရနာမရှိအာယုံကိုမသိတတ်သောအဗျာကတတရားပေသည်အတ္တမှာကိစ္စဤတတဝါမဟုတ် အသက်ဝိညာဉ်မဟုတ်ဓာလေးပါစုမြသာဖြစ်၏ဟု အဖာမန်စင်ញနှလုံးသွင်းအပ်၏ဣတိအယံကာယောအစေတနောအဗျာကတောတုံညောနေတတောနေဇီဟောဓာတုတမှုဟောယေဝါဒါပါဠိလိုလေးပြလိုက်တာ အကျဉ်းအဖြစ်ရှုမယ်ဆိုရင်တဲ့အော်ဤယုတ်ကာယဆိုတာစိတ်စေတနာမရှိဒါဒီယုတ်ကြီးဆိုတာတိတတ်တဲ့သဘောမရှိဘူးအာယုံကိုမတိတတ်တဲ့အဗျာကတတရားပဲယုတ်ဆိုတာအဗျာကတတရားအာယုံကို तू မတိတတ်ဘူးအတ္တမှာကင်းစိတ်တယ်ဒီယုတ်ထက်မှာအတ္တကောင်ဝိညာဉ်ကောင်ဘာမှရှာလို့လည်းမရတတ္တဝါလားတတ္တဝါလည်းမဟုတ်ဘူးအတ္တကောင်ဝိညာဉ်ကောင်လည်းမရှိဘူး ပုဂ္ဂိုလ်တ attva လည်းမရှိဘူးအသက်ဝိညာဉ်မဟုတ်နော်ဒီထဲမှာအသက်ဆိုတာလည်းဘယ်သွားရှာမလဲဝိညာဉ်ဆိုတဲ့အကောင်လေးကလည်းဘယ်ရှာမလဲနော်အသက်ကောင်းလို့ဝိညာဉ်ကောင်းလို့အတ္တကောင်းလို့ဒီထဲမှာအကုန်ထင်းနေတာတကယ်တမ်းကျတော့ဘယ်မှာသွားရှာလို့မှမရဘူးအဲ့ဒီအခုပြောသလိုပဲအကုန်ခွဲခြမ်းကြည့်32ခုထာသာပဲတွေ့တယ်အဲ့ဒီထဲမှာအတ္တကောင်ဆိုတာလည်းမတွေ့ဘူးဝိညာဉ်ကောင်လေးကလည်းမတွေ့ဘူးနော် အဲ့ဒီလိုအော်ဒီအပြာကတယုတ်ကြီးဘာမှကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းအပြာကတဆိုတာနော်ကုသိုလ်မဟုတ်အကုသိုလ်မဟုတ်တဲ့ဟာအပြာကတလို့ခေါ်တာဒီယုတ်ကြီးကဒါအပြာကတယုတ်တဲ့နော်အပြာကတယုတ်ကြီးကအာတိတသလားဆိုတော့ဘာမှလည်းမတိတဘူးတဲ့အဲ့ဒီတော့ဝိညာဉ်ကောင်အတ္တကောင်လားဆိုအဲ့လိုလည်းမဟုတ်ဝိညာဉ်ကောင်အတ္တကောင်လည်းမဟုတ်ဘူးဓာတ်၄ပါးရဲ့အစုမြတာရှိတယ်ဓာတ်ကြီး၄ပါးရဲ့ စုထားတဲ့အစုဝေးကြီးမှသာ ရှိတယ်လို့အဖန်မှန်ဆင်ញင်နှလုံးသွင်းပါတဲ့အဲ့ဒါကိုမြတ်စွာဘုရားဣတိအယံကာယောအစေတနောတဲ့စိတ်စေတနာမရှိဘူးအဗျာကတောဤခန္ဓာကိုယ်ဤသည်ဗျာကတယုတ်ကြီးဖြစ်တယ်သုံးညောနိုင်တတော်နိုင်ជីဝောတဲ့နမောပုဂ္ဂိုလ်တ attva အရာဒီမစိတ်သုံးတယ်တဲ့ဓာတုတမောဟောယေဝဒါသဘောသားလေးရှိတယ်ဓာတ်လေးပါးရဲ့ အဆူအဝေးတွေဒါလေးဖြစ်နေတယ်လို့အဲ့ဒီလိုနှလုံးသွင်းပေးရမယ်ဉာဏ်ပညာထက်သောယဟန်မှာဆံမင်တို့သည် ပထဝီဓာတ်အမွှေးတို့သည်ပထဝီဓာတ်ဟုဤပုံဤနည်းဖြင့်ဓာတ်တို့ကိုအကျဉ်းအားဖြင့်သိသိနှလုံးသွင်းခြင်းသည်အချိန်ဖင့်နှဲ့သည်ဟုထင်၏ခက်မာခြင်းသဘောလက္ခဏာသည်ပထဝီဓာတ်ဖွဲ့စည်းခြင်းသဘောလက္ခဏာသည်အာဘောဓာတ်ပူလောင်လျက်ရင့်ကျက်စေခြင်းသဘောလက္ခဏာသည်တေသောဓာတ် ထောက်ကံတောက်တင်းခြင်းသဘောလက္ခဏာသည်ဝါရောတောက်ဤသို့နှလုံးသွင်းသောသာလျှင်ထိုဉာဏ်ပညာထက်သောယဟန်အားကမ္မထံသည်ထင်ရှားတတ်ပေသည်ဉာဏ်အင်းမြန်အမတန်ထက်တဲ့ပုဂ္ဂိုလ်တွေကြတော့မြတ်စွာဘုရားပထဝီဓာတ်က20ဟောတာကိုဩသဗေဟံပထဝီဓာတ်ပဲမွေးညင်းတွေကလည်းပထဝီဓာတ်လက်သေးကလည်းပထဝီခြေသေးလည်းပထဝီလို့သူကအဲ့လိုဆင်ញင်သုံးတတ်နေတဲ့အခါကျတော့ညံထက်တဲ့ပုဂ္ဂိုလ်ကတိတ်ပြီးတော့မလှုပ်ချင်တော့ဘူးတဲ့သူကအဲ့ဒါမျိုး သူ့အနေနဲ့ကဒါတွေကအချိန်ကြာပါတယ်အကျဉ်းအားဖြင့်ဩခက်တယ်မာတဲ့သဘောတောင့်တင်းနဲ့သဘောတောင့်သဘောတင်းသဘောမာသဘောပြော့သဘောဩဒါကတော့ပထဝီဓာတ်ပဲဩပူသဘောအေးသဘောဒါကတော့တေသောဓာတ်ပဲဆိုပြီးတော့အဲ့ဒီပထဝီတေသောအဘောကိုပဲအကျဉ်းနှလုံးသွင်းပြီးတော့ तू ကမက်ဖို့နိဗ္ဗာန်ကိုရအောင်ယူသွားနိုင်တယ်တဲ့အဲ့ဒါကဉာဏ်ပညာထက်မြက်သောယဟန်များအတွက်ပါတဲ့ဒါမြတ်စွာဘုရားအခု မဟာတတိပဌာနာတုတ်ကြတော့ဉာဏ်ထက်တဲ့ပုံကိုယ်တွေအတွက်ဟောတာအကျင့်အပြင်ဟောပေးတာမဟာတတိပဌာနာတုတ်ရဲ့အဲဓကမထအကျင့်ဟောတာကအတုဝီသောပမတုတ်ရဲ့နှစ်တုတ်ကိုမှတ်ခဲ့ပါကျန်နာတွေကအကျင့်ဟောတယ်နော်အဲ့ဒါကြောင့်မို့အခုလည်းပဲဒီသဘောလက္ခဏာတွေကိုအကျဉ်းအပြင်ဩဒါတော့ဩပထဝီဓာတ်ဒါတော့ဒေသောဓာတ်ဒါတော့အာဘောဓာတ်ဒါတော့ဝါယောဓာတ်ဆိုပြီးတော့ဒါဥစဉ်အခုဟိုဓာတ်တွေနှလုံးသွင်း အငယ်ငယ်တွေကနေပြီးတော့တကိုယ်လုံးခြေပြားထိကြီးတင်းလာတဲ့သဘောတွေတောင့်လာတဲ့သဘောတွေတင်းတဲ့သဘောတောင့်တဲ့သဘောပထဝီဓာတ်မာသဘောပြောသဘောပထဝီဓာတ်ပူသဘောအေးသဘောရိပ်ရိပ်ရိပ်ရိပ်ဒိတ်ဒိတ်ရိပ်ရိပ်ရိပ်ရိပ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့တရှိတ်ရှိတ်နဲ့မိလောင်သလိုဆိုရင်တေသောဓာတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဆိုရင်ဝါယောဓာတ်ဖွဲ့စည်းယိုစီအာဘောဆိုပြီးတော့ဒါဥစဉ်ပြီးခဲ့တဲ့ဓာတ်ကမ္မထာနေပေးတဲ့ဤစနစ်သည် အဲ့ဒါကဉာဏ်ပညာထက်မြက်သော သူများအတွက်သာပေးခြင်းဖြစ်ပါတယ်ဉာဏ်ပညာထက်သော ပုဂ္ဂိုလ်များသည်အဲ့ဒီဓာတ်ကိုနှလုံးသွင်းသောအဖြစ်နော်နှလုံးသွင်းခြင်းအဖြစ်မလေးပါးကိုရလွယ်ပါတယ်ဉာဏ်ပညာအားနည်းသောပုဂ္ဂိုလ်များအတွက်ဓာတ်လေးပါးအကျယ်ရှုနည်းတဲ့ပထဝီဓာတ်20ရှိပါတယ်တဲ့ပထဝီဓာတ်က ရသော်ဖျားပထဝီဓာတ်တေသောဓာတ်အာဘောဓာတ်ဝါယောဓာတ်လို့ပြောပေမဲ့အဲ့ဒီပထဝီဓာတ်ကဘာတွေလဲတခါမြတ်စွာဘုရားပြန်ပြီးတော့ဒီခန္ဓာကိုယ်ကြီးထဲမှာရှာပြတယ်ဒီခန္ဓာကိုယ်ကြီးထဲမှာပထဝီဓာတ်တွေကဘာလဲဆိုတော့စပင်ကလည်းမာသဘောပျော်သဘောအဲ့ဒါတွေရှိလို့စပင်ကလည်းပထဝီဓာတ်မှုညင်းတွေကလည်းပထဝီဓာတ်လက်သက်ခြေသက်တွေပထဝီဓာတ် သွားအရေအသာအကြောအယိုးရိုတွင်ခြင်းသည်အညို့နှလုံးအသက်အမြည်အဖြင့်အဆုံးဥမဥသိအစာသိအစာဟောင်းဥနာဤအစု20သည်ခက်မှကြမ်းထမ်းမှုလွန်ကဲသောကြောင့်ပထဝီဓာတ်မြည်၏တဲ့ဒါပထဝီဓာတ်ကအကျယ်ချက်ရှုမယ်ဆိုလို့ရှိရင်သမင်းနေဆိုတာပထဝီဓာတ်ပါလား မွေညင်တွေဟာပထဝီဓာတ်ပါလားတေသောလက်သက်ခြေသက်တွေဟာပထဝီဓာတ်တွေပါလားဆိုပြီးတော့သူအဲ့လိုရှုရမှာတဲ့နော်ဒါအကျယ်ချက်ပြီးတော့အော်ရှုနီးနော်ဤအစုဒီအဲ့ဒါပထဝီဓာတ်က20ရှိတယ်အာဘောဓာတ်က12မျိုးရှိပါတယ်တဲ့သဲခြေတဲ့တလိတ်တဲ့ပြီးသွေးချွေးအစီခဲမျက်ရည်အစီကြီးတတွေးနှက်အစေကျင်းငယ်တဲ့ ဤအစု12ပါးသည်ယိုစီဖွဲ့တွယ်မှုလွန်ကဲသောကြောင့်အာဘောဓမြည်၏အာဘောဓက12ပါးပထဝီဓာတ်ကအပါ20ပထဝီဓာတ်က20အာဘောဓက12ပါး32ပါးရသွားပြီ

တေဇောဓာတ်က၄မျိုးတေဇောဓာတ်က၄မျိုးဆိုတော့ဝါ32မျိုး၄မျိုးဘယ်လောက်ဖြစ်သွားပြီလဲ36အထုကတဲ့ဤလေးပါးတို့တွင် ရှေ့သုံးပါးသည်ကံစိတ်ဥရုအာဟာရဟုသော အကြောင်းလေးပါးကြောင့်ဖြစ်နောက်ဆုံးပါစကတေသောသည်ကကံကြောင့်ဖြစ်တယ်ရှေ့ကတခါတဲ့တတ္တပနတေသောဓာဟတေသော စေရဏတေဇောဆိုတဲ့အဖျားရှိန်အပူငွေ့တို့တကုံလုံးအပြင်းပူလောင်တဲ့အငွေ့အသားရည်တွေကိုရင့်ကျက်စေတတ်သောပဂတိအငွေ့အဲ့ဓာတွေကကံစိတ်ဥရုအာဟာရအကြောင်းတရား၄ပါးကြောင့်ဖြစ်ပါတယ်ပါစကတေဇောအစာကိုကျေစေတတ်တဲ့အပူငွေ့ကြတော့ကံကြောင့်သာလျှင်ဖြစ်တာတဲ့ဥရုအာဟာရကြောင့်မဟုတ်ဘူးတဲ့ကံကြောင့်ဖြစ်တာနော်နောက်ပြီးတော့ဝါယောဒ6မျိုးတဲ့ ဩဒင်ကမဝါယောတဲ့အထက်သို့ဆန်တက်သောလေတဲ့အေးအေးနဲ့တချို့လေသူလေတွေအထက်ဆန်တက်တာအာတော်ကမဝါယောအောက်သို့စုံသောလေတဲ့အောက်ကိုဆင်းနေတဲ့လေတွေအိစီတယဝါယောဝမ်းမိုက်ထဲ၌ဥအပြင်ဘက်၌တည်သောလေဝမ်းနေတဲ့မှာလေတွေဂုံကွမ်းနဲ့သွားနေတာကုထာသဝါယောဥမဥသိန်အတွင်း၌တည်သောလေဥမတွေဥသိန်ဤအတွင်းနေတဲ့မှာတည်နေတဲ့လေ အင်အင်္ဂမမင်္ဂနုတာရီဝါယောအင်္ဂါကြီးငယ်အစိတ်အပိုင်းများကို တောက်လျှောက်ကွေးဆန့်လှုပ်ရှားမှုစသည်ကိုပြည့်စေတော်လေအလက်တွေကွေးတဲ့ခြေတွေကွေးတဲ့ဒါတွေဖြစ်စေတဲ့လေအတ္တသာပတ္တသာဝါယောဝင်သက်လေထွက်သက်လေဝင်လေထွက်လေဤ၆မျိုးသည်တောင်တင်းတွန်းကံမှုလွန်ကဲသောကြောင့်ဝါယောဓာတ်မြည်၏ ဤလေ6မျိုးတွင် ရှေ့5ပါးတို့သည်ကံစိတ်ဥဒုအာရဟုသောအကြောင်း၄ပါးကြောင့်ဖြစ်ကုန်၏နောက်ဆုံးအတ္တတာပတ္တာတလေးသည်စိတ်ကြောင့်သာလင်ဖြစ်တယ်အဲ့စောသောကလေးတွေအကုန်လုံးရှေ့ကအလုံး6မျိုးမှာရှေ့က5မျိုးကတော့ကံစိတ်ဥဒုအာရကြောင့်သူကဖြစ်ပေါ်တဲ့လေးတွေတဲ့ဝင်သက်လေထွက်သက်လေကျတော့စိတ်ကြောင့်ဖြစ်တာတဲ့နော် ဒါကြောင့်မို့ရှူခြင်းနဲ့ဆိုတဲ့စိတ်ရှိလို့လေးလေးရှူရတယ်ထုတ်ခြင်းနဲ့စိတ်ရှိလို့လေးလေးကိုထုတ်ရတယ်ရှူပေးရတယ်ထုတ်ပေးရတယ်ဆိုတာအဲ့ဒါစိတ်ကြောင့်ဖြစ်တာတဲ့ဉာဏ်ပညာမထက်လာသောယဟန်များမှာဓာတ်လေးပါးတို့ကိုအကျဉ်းနှလုံးသွင်းလျင်အမိုက်မောင်ကဲ့သို့ဖြစ်လျက်မထင်ပေါ်ပဲရှိတတ်တယ်။ဉာဏ်ပညာအားနည်းတဲ့နှုံနေတဲ့ပုဂ္ဂိုလ်များကအဲ့ဓာတ်လေးပါးအကျဉ်းအပြင်ရှုခိုင်းလိုက် မြင်မှုဘာမှကိုမတွေ့ဘူးဆိုပြီးတော့အမိုက်မောင်ကြီးတဲ့ငုတ်တုတ်ထိုင်တယ်လို့ဖြစ်တတ်ပါတယ်တဲ့အဲ့ဒါကညာအားနေတဲ့ပုဂ္ဂိုလ်များတွေ့နော်ညာအားနေတဲ့ပုဂ္ဂိုလ်များကတော့အကျဉ်းအားဖြင့်ပြတရားကိုရှုခိုင်းလိုက်ရင် မရဘူးတဲ့မရတဲ့အခါကျတော့အမှောင်ကြီးတဲ့ထိုင်နေရတဲ့လူတယောက်ကဘာမှကိုမမြင်ရတယ်လို့ပဲကဲကြည်စမ်းခန္ဓာကိုယ်ဓာတ်သဘောဆင်ញင်သားဆိုတွေ့ဘူး တချို့လေသူဘလောက်ယူခိုင်းယူခိုင်းအဲဘလို့မှကို တွေ့ဘူးယူပြောနေတာပဲအဲ့ဒါညာအားနေတဲ့ပုဂ္ဂိုလ်တဲ့နော်ညာကောင်းတဲ့ပုဂ္ဂိုလ်ကြတော့နော်ညာပေါင်းအဲ့ဒါညာကောင်းတဲ့ပုဂ္ဂိုလ်အဲ့ဓာလေးပါကိုရှုလိုက်ခဏလေးတမ်းမြင်တယ်နော်အကျင့်အပြင်ရှုလိုက်အောင်ဒါတော့ပထဝီဩခန္ဓာကြီးတစ်ခုလုံးဓာလေးပါကိုဒိုင်းတိုင်းဒိုင်းတိုင်းနဲ့အကုန်လုံးကိုရှုမှတ်နိုင်တယ်ပွားများနိုင်တယ်အဲ့ဒါညာထက်တဲ့ပုဂ္ဂိုလ်အညာအားနေတဲ့ပုဂ္ဂိုလ်ကြတော့ ဘလို့ရှုရမလဲဓာလေးပါးကိုအကျဉ်းနှလုံးသွင်းလို့အမိုက်မောင်ကြီးလို ဖြစ်ပြီးဘာမှကိုမမြင်ဘူးဆိုရင်ဤကဲ့သို့ဆံမြင်စသည်တို့၏အစွမ်းအားဖြင့်အကျယ်အားဖြင့်နှလုံးသွင်းတော်သားလေထင်ရှားပေါ်တတ်ပေသည်တဲ့နော်အဲ့ဒါဆံမြင်တွေကိုအကျယ်ချက်ပြီးတော့အဲ့လိုဟောရှုမှမယ်တဲ့ဆံမြင်တို့ကိုအကျယ်ရှုပုံမှာတဲ့ဤဆံမြင်တို့သည်ဤဆံမြင်တို့မြည်သည်မှာဥကောင်းကိုရစ်ပတ်သောအရေ၌ဖြစ်ကုန်၏ ဒီသပင်နေဆိုတာဥကောင်းကြီးမှာရစ်ပတ်ထားတဲ့အရေပြားရှိတယ်အဲ့ဒီအရေရဲ့အပေါ်မှာလာပေါက်တယ်အဲ့ဒီထိုသပင်ဟာအရေတို့တွင်ဥပမာအားဖြင့်တောင်မိုးကြီးထက်မှာပေါက်နေတဲ့မြက်တွေတောင်မိုးထက်မှာပေါက်နေတဲ့မြက်တွေဟာပေါက်ရောက်နေကြလျက်တောင်မိုးထိပ်သည်ငါအပေါ်၌မြက်များပေါက်ရောက်နေကြသည်ဟု မသိမြတ်တော်ကလည်းငါတို့သည်တောင်မိုးထက်၌ပေါက်ရောက်နေကြသည်ဟုမသိကုန် နော်ကဲကြည်သန်းနဲ့တောင်ပေါ်ကြီးကသူ့ပေါ်မှာမြက်တွေပေါက်တယ်တဲ့အဲ့ဒီတောင်ပေါ်ကြီးကငါ့ပေါ်မှာမြက်ပေါက်တယ်လို့သိသလားတဲ့မသိဘူးတဲ့ဟာမြက်ကလည်းငါတောင်ပေါ်ကြီးပေါ်မှာပေါက်နေတယ်လို့သိလားမသိဘူးတဲ့ဘာလို့လဲဆိုတော့ရုပ်သဘောဆိုတာမသိတတ်ဘူးเนาะရုပ်ဟူသမျှမသိကသိကြနံခေါ်သည်เนาะရုပ်မှန်သမျှဟာမသိဘူးတဲ့ အဲ့ဒီမတိသည့်အတွေ့နော်တောင်မိုးကလည်းသူ့ဘောမြက်ပေါက်တာမသိဘူးမြက်ကလည်းငါတောင်မိုးဘောပေါက်နေတာမသိဘူးအခုလည်းပဲအရေဟာဒီဥကောင်းအရေကွန်ကြီးကငါဘောမှာဆပင်နေပေါက်နေလားလို့ तू သိလားမသိဘူးတဲ့ဆပင်ကလည်းငါဥကောင်းအရေကွန်ကြီးဘောမှာပေါက်နေလားလို့သိလားဆို तू ကလည်းမသိပါဘူးတဲ့နော်မသိဘူးတဲ့ဆမင်တို့ကလည်းငါတို့ဒီဥကောင်းကုံကိုရစ်ပတ်သောအရေ၌ ပေါက်ရောက်နေကြသည်ဟုမသိကုန်နော်တခါဥကောင်းဝန်ကြီးကလည်းငါပေါ်၌ဆပင်များပေါက်နေသည်ဟုမသိဤဆပင်နှင့်အရေဟုသောယုတ်တရားတို့သည် အချင်းချင်းနှလုံးသွင်းခြင်းဆင်ញင်ခြင်းကင်းကုန်၏အော်ဆပင်ကလည်းငါသူ့ပေါ်သွားပေါက်ရတယ်ရေကုန်မမတီးနေပြီးပေါက်နေရတယ်လို့နှလုံးသွင်းဆင်ញင်ခြင်းမရှိဘူးအရေကုန်ကလည်းငါပေါ်ဆပင်ပေါက်နေရလို့နှလုံးသွင်းဆင်ញင်ခြင်းမရှိဘူး ဤသောဖြင့်ဆပင်တော်မြည်သည်မှာဤကိုယ်ထဲ၌တိချအဖို့တခုပဲဒီ။အော်ဒီဆပင်နေဆိုတာတကယ်တမ်းတော့တိတတ်တဲ့သဘောမရှိဘူးစိတ်စေတနာမရှိဆိုတာတိတတ်တဲ့သဘောမရှိဘူး။အဗျာကတတရားပဲသောသောပါဠိမြတ်စွာဘုရားတိုက်ရဟောထားတာ။နော်စိတ်စေတနာမရှိဘူးဒါကြီးဟာအဗျာကတယုတ်ကြီးပဲဒီယုတ်တရားကြီးဟာအာယုံကိုမတိတတ်သောသဘောတနည်းပြန်ပြောရင် ဒီရုပ်တရားကြီးဟာအာယုံကိုမသိတတ်ဘူးအတ္တမှာကင်းစိတ်တတ္တဝါမဟုတ်ခက်မှာကြံထားသောပထဝီဓာပေတိဟူ၍နှလုံးသွင်းမှာအော်ဒီသဘင်ဟာသိတတ်တဲ့သဘောမရှိပါလားဒီသဘင်ဟာအဗျာကတယုတ်ကြီးပါလားဒီသဘင်နေဆိုတော့အာယုံကိုမသိတတ်ပါလားအော်ဒီသဘင်ဟာအတ္တကောင်မဟုတ်ဝိညာဉ်ကောင်မဟုတ်ပါလားပုဂ္ဂိုလ်တ attva လည်းမဟုတ်ပါလား ခက်မှာကြမ်းတမ်းတဲ့ပထဝီဓာတ်ပါလားလို့ရသော်ဘုရားကအဲ့ဒီလိုအကြိမ်ကြိမ်ရှုပေးဆမင်စာသောဤ42ပါးသော အစုတို့ကို ရှုလျက်ဒါအလုံးပေါင်းရင် ပထဝီဓာတ်ဘယ်လောက်လဲ20နော်ပထဝီဓာတ်20အာဘောဓာတ်က12မျိုးတေဇောဓာတ်က4မျိုးဝါယောဓာတ်က6မျိုးဝါယောဓာတ်က6မျိုး အလုံးပေါင်းလျင်42ပါး42ပါးဆံမင်းစာသောဤ42ပါးသော အစုတို့ကိုရှုလျက်ဥပစာရတမာတိနှင့်ပြည့်စုံသောတမထယာနိကပုဂ္ဂိုလ်မှာထိုတမာတိစိတ်ကိုပင် တဖန်မှတ်သဖြင့်ဆံမင်းစာသော ရုပ်အာယုန်နှင့်တကွ၎င်းတမာတိစိတ်ဤပေါ်မှုပြောက်မှုကိုထင်ရှားသိလျက် ဥဒိယဗျညာဖြစ်ပေါ်ဤဤကဓာတုမနတိကာရဖြင့်တမထယာနိကမှာဝိပဿနာယာနိကဖြစ်ပုံဒီအဲ့ဒီဆံမင်အစရှိတဲ့အလုံးသော52မျိုးကိုတစ်မျိုးစီတစ်မျိုးစီကိုတေချာရှုပွားပြီးတော့ဘယ်ထိရောက်လောက်သွားမလဲဆိုဥပ္ပစာရတမာတိနဲ့ပြည့်စုံသောဒါတမထယာနိကအစစ်သွားရင်အဲ့ဒီဥပ္ပစာရ တမာတိအပ္ပနာတမာတိထိရောက်အောင်သွားရပါတယ်တဲ့နော်အဲ့ဒီဥပ္ပစာရတမာတိနဲ့ပြည့်စုံတဲ့အဆင့်ထိရောက်အောင်တဲ့အဲ့ဒီဆံမင်ကနေပြီးတော့အဲ့ဒီ40နဲ့2မျိုးကိုတမျိုးဒီတမျိုးဒီရှုမှတ်ပွားများပြီးတော့ဆင်ញင်သွားရမယ်အဲ့ဒီကနေမှတမာတိအားကောင်းသွားဥပ္ပစာရတမာတိရောက်ရင်အဲ့ဒါတမထယာနိကပုဂ္ဂိုလ်ဖြစ်ပါပြီတဲ့နော် အဲ့ဒီကနေဇံရရင်လဲသမထယာနိကပုဂ္ဂိုလ်ပေါ့နော်အဲ့ဒါကိုတဲ့အခုထိုတမာတိကိုပင်တဖန်မှတ်တဲ့ဖြင့်ဆံမင်စာသောရုပ်အာယုန်နှင့်တကွ၎င်းတမာတိစိတ်ပေါ်မှုပြောက်မှုကိုထင်ရှားသည့်လျက်ဥရိယပယညာဖြစ်ပေါ်၏ဤကာဓာတုမနတိကာရဖြင့်သမထယာနိကမှဝိပဿနာဖြစ်ပုံသည်ဝိပဿနာယာနိကမှမူကိုယ်ထက်တွင်ထင်ရှားတွေ့ထိရာ တွေ့ရာထိရာဌာနကိုစူးစိုက်မှတ်သဖြင့်ဓာတ်၄ပါးတို့ကိုလက္ခဏာရတ္တအဖြစ်ပိုင်းခြားသိပြလျင်ထိသိမှုမှတ်သိမှုနဲ့တကွထိုဓာတ်၄ပါးတို့ဖြစ်ပျက်မှုကိုလည်းထေရှားသိမြင်လျက်ဥရိယပယညာစသည်ဖြစ်ပေါ်၏ဤကားဓာတုမနတိကာရဖြင့်ဝိပဿနာယာနိကမှာဝိပဿနာဖြစ်ပုံဒီဒါမာစီဆရာတော်ဘုရားကြီးတတိပဋ္ဌာန်ပါဠိတော်နေတယ စာမျက်နှာ124တဲ့124 125မှာဖွင့်ပြထားတာပါတဲ့ဒါဥစဉ်တို့ဒီနေ့ဒါတော်မတို့အကျဉ်းချုပ် ပြန်ပြီးတော့ပြောရရင်ဓာတ်ကိုမြတ်စွာဘုရားဟောတဲ့အခါမှာအကျဉ်းဤအကျဉ်းဤနှစ်နည်းဟောခဲ့ပါတယ်နော်ခန္ဓာကိုယ်ပေါ်မှာအခုငယ်ရိတ်ကနေခြေပြားအထိဥစဉ်ရင်ပေးနေတဲ့ဤစနစ်သည်အကျဉ်းဤပါအရာသည်ဉာဏ်ပညာ ထက်မြက်သောပုံကိုများအတွက်မြင်လွယ်သိလွယ်ပါတယ်တဲ့ဒါတခါတည်းခန္ဓာကိုယ်ကြီးကိုစိုက်ကြည့်လိုက်ပြီးတော့မာသဘောတောင်သဘောတင်းသဘောဒါကတော့ပထဝီဓာတ်ဩရှိတ်ရှိတ်ရှိတ်ရှိတ်ရိတ်ဩဒါတော့တရှိတ်ရှိတ်နဲ့ဒါကတော့တေသောဓာတ်ဒီပါလားဒိတ်ဒိတ်ဒိတ်ဩဒါတော့ဝါယောဓာတ်ဒီပါလားယောစီဖွဲ့စီအာဘောဓာတ်ဒီပါလားလို့ပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးရဲ့အပေါ်မှာရှုမှတ်ဆင်ញင်ပြီးသွားတာအဲ့ဒါကဘယ်လောက်တန်နေအရာ ပေးတဲ့နီးလဲဆိုတော့ဟာဒီမာသတိပဋ္ဌာနာတုတ်နဲ့အာတိဝီသောပမတုတ်ရပေးတဲ့နီးစနစ်ပါအဲ့ဒါအကျဉ်းနီးလို့ခေါ်ပါတယ်အခုဆံမင်မှုညင်းတဲ့42မျိုးကိုတခုချင်းကို လိုက်ရှုတဲ့နီးသည်အကျယ်ရှုနီးပါအဲ့ဒါကညာအားနည်းသောယောဂီများအတွက်သောသောဓာတ်၄ပါးကိုဆင်ញင်ခိုင်းလိုက်လို့တပည့်တော်တို့တွေ့ကို မတွေ့ဘူးဘာဓာတ်မှကိုမမြင်ဘူးဆိုရင်တော့ အခုဟာဒီအကျယ်နီးနဲ့ရှုပွားပါတဲ့ဒါအကျယ်နီးနဲ့အဲ့လိုနှလုံးသွင်းရှုမှဆင်ញင်လိုက်ရင်အဲ့ဒါဓာတ်သဘောတွေကိုအကုန်မြင်ပြီးတော့ငါသူတစ်ပါးယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာမမြင်တော့ဘဲနဲ့ဓာတ်လို့မြင်ပါလိမ့်မယ်ဓာတ်လို့နှလုံးသွင်းနိုင်လိမ့်မယ်အဲ့ဒီကြတော့နော်ဒီခန္ဓာကိုယ်ကြီးပေါ်မှာဆွဲလန်းမှုတွေတာယာမှုတွေတက်မှတ်မှုတွေ ရော့ကြသွားနိုင်ပါတယ်နော်ဒါကြောင့်ယနေ့ဦးဇင်းတို့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေသည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားပေးတော်မူခဲ့တဲ့ဓာတ်တဘောဒီဓာတ်တဘောဆိုတာဒါအထာကထာဗာပြန်ဖွင့်တော့ဆိုတော့မြတ်စွာဘုရားတမထယာနိကဝိပဿနာယာနိကနှမျိုးပေးတယ်တဲ့နှမျိုးပေးတဲ့အခါမှာအထူးအဖြင့်ဒီတမထယာနိကသွားတဲ့ပုံကိုများအတွက်ကတော့ တိုက်ရိုက်ဒီဟာကိုဥစွာပေးလိမ့်မရှိဘူးတမထယာနိကတမာတိအားမကောင်းမဲ့နဲ့ရှုတဲ့ယောဂီများအတွက်ဝိပဿနာယာနိကယောဂီများအတွက်ဒါတိုင်းဝိပဿနာရှုတဲ့ယောဂီများအတွက်ဆိုရင်ဟောဒီကာယ ानु ပဒနာဦးစားပေးဟောလိရှိတယ်အဲ့ဒီကာယ ानु ပဒနာထဲမှာလဲဟောဒီဓကမထံကိုမြတ်စွာဘုရားဦးစွာဟောကြားပေးလိရှိပါတယ်တဲ့ဘာကြောင့်လဲဓကမထံအကျဉ်းဤအကျဉ်းဤဒါတွေရှုခိုင်းတဲ့ဟာက မြင်လွယ်ထင်လွယ်လို့ပါတဲ့ဒါကြောင့်မို့ယနေ့ဓကမထံမြတ်စွာဘုရားဟောကြားတော်မူတဲ့ကမ္မထံကိုဦးဇင်းတို့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေသည်ကောင်းစွာဆင်ញင်သုံးသပ်၍နှလုံးသွင်းပွားများ နိုင်ကြပါစေကုန်သတည်းသာဓုသာဓုပါဗျာကဲပေါ်ပါသွားခြင်းနဲ့ယောဂီများခဏ ပေါ်ပါသွားထားလို့ရပါတယ်ဦးဇင်းတို့တဏှာကြီးလောက်ဝိပဿနာရှုမှတ်ပွားများကြရအောင်ဒီတက္ကမထန်ကြီးရှုကြပါ ပြယောဂီများမိမိတို့ဣရိယာပုဂ္ဂိုလ်စိတ်တိုင်းကြအောင်အလုံးပြင်ပါဦးဇင်းတို့အကျယ်ရှုနည်းကိုဒီနေ့ပေးပါမယ်အကျယ်ကတော့ခါတိုင်းလဲခဏခဏရှုမှတ်ပွားများနေကြတော့အကျယ်ရှုနည်းပထဝီဓာတ်20လုံးကိုအဲ့ဒါအကျယ်ရှုနည်းလေးနဲ့ပဲကျင်းချုပ်ပြီးတော့အလိုလေးတွေပေးပါပေးပေးပါမယ် မိမိရဲ့ဣရိယာပုစိတ်တိုင်းကြအောင်ထားခေါင်းတွေကိုယ်တွေကြောတွေခါတွေလက်တွေတင်းလည်းမထားနဲ့တောင့်လည်းမထားနဲ့ညှက်လည်းမထားနဲ့တောင့်တင်းညှက်ထတာမရှိဘဲနဲ့ဖြည်းချလျှော့ချဖြည်းချလျှော့ချ စိတ်ကိုငြိမ်အောင်ထားပြီးတော့ဆံပင်နေပထဝီဓာတ်20ပထဝီဓာတ်တွေကိုဒီနေ့အကြမ်းမြင်အဖြစ်သုံးသပ်မယ်ခန္ဓာကိုယ်ကြီးပေါ်မှာခေါင်းပေါ်ကညံနဲ့ကြည့်လိုက်သဗ္ဗေနိဟာမြတ်စွာဘုရားအဲ့သဗ္ဗေနိဟာပထဝီဓာတ်ပါ သဘင်တွေဟာပထဝီဓာတ်မှုညင်းနေရှိတယ်အဲ့ဒီမှုညင်းတွေကလည်းပဲပထဝီဓာတ်ကဲလက်ကိုကြည့်လိုက်စမ်းလက်သေးခြေသေးတွေရှိတယ်အဲ့ဒီလက်သေးခြေသေးတွေကလည်းပထဝီဓာတ်ပါဇက်ထဲမှာသွားတွေရှိတယ်ခန္ဓာကိုယ်မှာအရေတွေရှိတယ်အတွင်းထဲမှာအရေတွေဖုံးထားတဲ့အောက်ကအသားတွေရှိတယ် နောက်ပြီးတော့အကြောကြီးတွေရှိတယ်လူခန္ဓာကိုယ်ကြီးတစ်ခုလုံးကို ထောင်မှတ်နေအောင်လုပ်ပေးထားတဲ့အယိုးတွေရှိတယ်နောက်ပြီးတော့ယိုးတွင် ခြင်သည်တဲ့အယိုးတွေထဲမှာရှိယိုးတွင်ခြင်သည်အညှို့တဲ့နှလုံးတဲ့အသေးတဲ့အမြေအဖြင်းတဲ့အဆုပ်တဲ့ဥမာ ဥသိအစာသစ်အစာဟောင်းဥနာဆိုတဲ့အဲ့ဒီအစု20သည်တဲ့ခက်မှာကြမ်းထားမှုလွန်ခဲ့သောကြောင့်အဲ့ဒါကို20ကိုပထဝီဓာတ်လို့ခေါ်ပါတယ်ပထဝီဓာတ်20အဲ့ဒီပထဝီဓာတ်20ကိုကဲကောင်းပေါ်မှာရှိနေတဲ့7နေဒီ7နေဟာ တောင်မိုကြီးပေါ်မှာပေါက်နေတဲ့မြက်တွေလိုပဲခန္ဓာကိုယ်ဆိုတဲ့တောင်မိုကြီးထိတ်တဲ့တဲ့မှာလာပြီးတော့အဲ့ဒါဆပင်တွေမြက်ပေါက်တယ်လို့တောင်မိုကြီးပေါ်မြက်ပေါက်တယ်လို့ခန္ဓာတောင်မိုကြီးပေါ်မှာဆပင်တွေလာပေါက်တာမြက်တွေတစ်ပင်တွေလို့အဲ့ဒီမြက်တွေတစ်ပင်တွေသွားကတ်ကြီးနဲ့ကြိုက်တော့လေသူတို့ကဘာမှမသိဘူးနားတယ်လည်းမသိဘူး အခုလည်းပဲဒီဆပင်ကလည်းသူတိတတ်တဲ့သဘောမရှိအောက်ကဘု து ပေါ်မှာခန္ဓာအရေတူအဲ့အဲ့မှာဥယေခွန်ကြီးအဲ့ဒီအရေခွန်ကြီးကလည်းယုတ်တရားကြီးဆပင်ကြီးကလည်းယုတ်တရားကြီးဩယုတ်တရားတွေအဲ့ဒီယုတ်တရားတွေဟာတိတတ်တဲ့သဘောလည်းမရှိဘူးယုတ်တွေဆိုတာနော်သူတို့ဟာတိတတ်တဲ့သဘောလည်းမရှိဘူးသူကသူဒီတိုင်းပဲပေါက်နေတာ ပေါက်နေတဲ့အဲ့ဒီတရားတွေဟာအတ္တကောင်လားဒီသဘင်ကငါကိုလားငါဟာလားငါဥစ္စာလားဒီသဘင်ကငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးရသော်ဖျားနေတံမမနေသောဟမတုိနမေသောအတ္တတိအဲ့ဒီသဘင်ဟာကြည်သန်းတဲ့ငါကိုလားငါဥစ္စာလားငါလား 7ဒီငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးပုဂ္ဂိုလ်တတ္တဝါယောက်ျားမိန်းမအတ္တဇီဝမဟုတ်သဘေနေဟာသူ့တဘာဝသူပေါက်နေတဲ့သဘောတရားတက်တဲ့အဗျာကတသဘောနော်ရုပ်တရားကြီးတက်တက်ပဲရှိတယ်နော်အော်ဒီသဘေနေဟာ ငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပထဝီဓာတ်သဘောတက်တဲ့ခက်မာခြင်းသဘောနော်မာသဘောပျော်သဘောပထဝီနော်မာသဘောပျော်သဘော ခက်မာကြမ်းထမ်းတဲ့သဘောပထဝီဓာတ်ကြီးပါလားသဗ္ဗေနေဟပထဝီဓာတ်ငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးခေါင်းပေါ်မှာရှိနေတဲ့သဗ္ဗေနေကိုညာနဲ့အဲ့လိုသုံးသပ်မှာနော် ဒီသဘင်နဲ့ဒီငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားခေါင်းပေါ်မှာရှိနေတဲ့ဒီသဘင်တွေဟာတိတတ်တဲ့သဘောလည်းမရှိဒီသဘင်တွေဟာပထဝီဓာတ်သဘောတက်တက်ပါလားဒါပထဝီဓာတ်ကြီးပါလားပထဝီဓာတ်တွေပါလားဒီသဘင်တွေဟာပထဝီဓာတ်ပါလားသူသဘောသူဆောင်းနေတာပုဂ္ဂိုလ်မဟုတ်တ attva မဟုတ်အတ္တမရှိဇီဝမရှိ ပုဂ္ဂိုလ်တ attva မရှိအတ္တဇီဝမရှိပထဝီဓာတ်တသက်သားလေးဖြစ်ပါတကားဒီသဘင်တို့ဒီငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားဒီသဘင်နေဒီပထဝီဓာတ်သဘောတသက်ပါလားသမင်ဟာလည်းဓာတ်ပဲအဲ့တော့သဘင်သည် ပထဝီဓာတ်တက်တက်ပါလားငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်အတ္တကောင်လည်းမဟုတ်ဝိညာဉ်ကောင်လည်းမဟုတ်ဒီထဲမှာအတ္တမှကင်းစိတ်နေတယ်ငါကိုငါဟာငါဥစ္စာလို့ယူဆထားစရာဆွဲလန်းထားဘာတကူမှလည်းမရှိဘူးအဲ့ဒီဆပေနေဟာငါကိုငါဟာငါဥစ္စာဆိုမရှိနဲ့မတိုးနဲ့မဖြူနဲ့အမိန်ပေးလို့ရမှာပေါ့အခုအမိန်လည်းပေးလို့မရဘူး သူသဘောသူဆောင်နေတာသူ့လောက်သူလောက်နေတာသူ့အသူဖြစ်နေတာဒီသဘင်နေသည်ပထဝီဓာတ်ပါလားလို့သဘင်နေရဲ့အပေါ်မှာပထဝီဓာတ်ရဲ့သဘောကိုငင်းအောင်သိအောင်အဲ့လိုရှုပေးပါတဲ့သဘင်နေဟာပထဝီဓာတ်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဒီသဘင်ဒီငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားဓာတ်ရဲ့သဘောပါလားဒါဓာတ်သဘောဒီဘယ်ဓာတ်လဲပထဝီဓာတ် အဲ့တော့သဝေနေတိဓာတ်သဘောမာသဘောပျော်သဘောဒီသဝေနေတိအထွေဓာတ်ရဲ့သဘောတက်တက်ပါတကားငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားလို့ဒါသဘောဓာတ်ဆောင်နေပါလားလို့အဲ့လိုရှိပါမယ်ပထဝီဓာတ်ကိုရှုရမယ် ပထဝီဓာတ်တွေသည်သူသဘောသူတောင်မိုးကြီးပေါ်မှာပေါက်နေတဲ့မြက်တွေလိုပဲငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးယုံဝဲငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ဓာတ်သဘောတက်တက်တာရှိပါလားဒါပထဝီဓာတ်သဘောပဲသဘင်ဆိုတာငါလည်းမပိုင်ဘူးငါဥစ္စာလည်းမဟုတ်ဘူးအတ္တကောင်လည်းမဟုတ်ဝိညာဉ်ကောင်လည်းမဟုတ်ယုတ်သဘောတက်တက်အပြာကတယုတ်ကြီး ဒါစပိနေဆိုတာအပြာကတအဲ့ဒါကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းမဟုတ်ဘူးအဲ့ဒါယုတ်တရားတက်တက်အပြာကတယုတ်ကြီးသိတတ်တဲ့သဘောရှိလားသိလည်းမသိတတ်ဘူးစပိနေဟာအဲ့တော့သိတတ်တဲ့သဘောလည်းမရှိဘူးအပြာကတယုတ်သဘောစိတ်စေတနာရှိသလားသူ့မှာစပိမှာစိတ်စေနာလည်းမရှိဘူးအတ္တကောင်ဝိညာဉ်ကောင်ဟုတ်သလားအတ္တကောင်ဝိညာဉ်ကောင်လည်းမဟုတ်ဘူး ငါကောင်သူကောင်ပုဂ္ဂိုလ်တ attva လားပုဂ္ဂိုလ်တ attva လည်းမဟုတ်ဘူး။အော်သမင်ဆိုတာဓာတ်သဘောပါလား။သမင်နေဆိုတာပထဝီဓာတ်ရဲ့သဘောတွေပဲလို့အဲ့ဒီသဘင်ပေါ်မှာပထဝီဓာတ်ပေါ်မှာဒါဘာဖြစ်အောင်ဒီရှုရမလဲဆိုတော့ဒါတော့ယာဟုလာတို့မြတ်စွာဘုရားပြောတဲ့အခါကျတော့ညင်းငွေသွားအောင်ကိုရှုရ

ကဲမွေးညင်းတွေကလည်းခန္ဓာကိုယ်ကြီးပေါ်မှာပေါက်နေတာမွေးညင်းကလည်းငါဒီအရေပေါ်အရေပြားတွေရဲ့အပေါ်မှာငါပေါက်ရတယ်လို့ तू လည်းမသိဘူးအရေပြားကလည်းငါငါပေါ်မွေးညင်းပေါက်နေတယ် तू ကသိလား तू လည်းမသိဘူးဩဗျာကတယုတ်သဘောတွေမွေးညင်းကလည်းတိတသလားဆိုတော့မွေးညင်းလေးတွေဟောဂျုံလေးနဲ့ရိတ်ချသိလား तू ကမသိဘူးအော်ထလားမအော်ထဘူးနားတယ်လည်းမပြောတတ်ဘူးကြိုက်တယ်လည်းမပြောတတ်ဘူးဘာလို့ယုတ်သဘော အဲ့ဒီအောက်ကအရေးတွေကလည်းရုပ်သဘောအရေးကလည်းငါပေါ်မွှင်းညင်းပေါက်တယ်လို့မသိသလိုမွှင်းညင်းကလည်းငါအရေးပေါ်ပေါက်တယ်လို့မသိဘူးအဲ့ဒီရုပ်သဘောတွေဟာအပြာကတရုပ်ကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းမဟုတ်ဘူးအပြာကတရုပ်သဘောတက်တက်ပဲကဲအဲ့ဒီမွှင်းညင်းတွေဟာငါကိုလားငါဟာလားငါဥစ္စာလားငါပိုင်သလားငါဆိုင်သလားသုံးသက်ကြည့် ခန္ဓာကိုယ်ပေါ်ပေါက်နေတဲ့မှွင်းညင်းတွေဟာငါကိုယ်လည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးပွင့်ညင်းနေရလဲသူသဘောသူအဲ့ဒီသူသဘောသူဖြစ်နေတဲ့အဲ့ဒီပွင့်ညင်းနေအဲ့ဓာတွေဟာငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားပထဝီဓာတ်သဘောတက်တက်ပါလားအမွေညင်းနေရလဲပထဝီဓာတ်သဘောတက်တက်အဲ့ဒါကို မြင်အောင်ရှုရမှာငါကိုမဟုတ်ဘူးဝိညာဉ်နေဆိုငါကိုမဟုတ်ဘူးငါဥစားမဟုတ်ဘူးငါမဟုတ်ဘူးဝိညာဉ်နေဆိုပထဝီဓာတ်တက်တက်ပါလားငါကိုမဟုတ်ပါလားငါဥစားမဟုတ်ပါလားငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိငါကိုဆိုတာမရှိငါဥစားဆိုတာမရှိငါငါဆိုတာမရှိပွင့်ညင်းနေဟာဓာတ်သဘောပါလား မွေးကြီးဟာပထဝီဓာတ်ရဲ့သဘောပဲအဲ့ဒီလိုဓာတ်ရဲ့သဘောကိုသေးသေးချာချာစင်ញံသုံးတတ်ပါသဗ္ဗေနေရလဲငါကိုမဟုတ်ငါဥစားမဟုတ်သဗ္ဗေနေသည်ပထဝီဓာတ်သဘောပါလားမွေးကြီးနေသည်ငါကိုမဟုတ်ငါဥစားမဟုတ်ငါမဟုတ်ဓာတ်ရဲ့သဘောပါလားမွေးကြီးကလည်းဓာတ်ပဲသမင်ကလည်းဓာတ်ပဲနော်မွေးကြီးနေရလဲဓာတ်သမင်နေရလဲဓာတ် ဓာတ်လို့သိထားရမယ်တဲ့ဓာတ်လို့နှလုံးသွင်းရပထဝီဓာတ်တွေတဲ့အဲ့ဒါတွေကိုမြတ်စွာဘုရားခန္ဓာမှာပြန်ပြီးတော့ပထဝီဓာတ်ရဲ့တေသောဓာတ်ရဲ့အာဘောဓာတ်ရဲ့ဝါယောဓာတ်ရဲ့ဆိုပြီးဖွဲ့ထုတ်လိုက်တဲ့အခါကျဓာတ်သဘောတွေတဲ့ဓာတ်သဘောတွေဓာတ်သဘောတွေနောက်လက်သေးခြေသေးတွေတဲ့လက်ဖြားတွေခြေဖြားတွေမှာပေါက်လာတဲ့လက်သေးခြေသေးတွေကလည်းတိတ္တသလားမတိတ္တဘူး ငါအသားတွေကနေမှပေါက်ထွက်နေရပါလားလို့မသိဘူးအသားကလည်းငါမှလက်သေးတွေထွက်နေရပါလားလို့အသားကလည်းမသိဘူးအသားတွေအဲ့ဒီလက်သေးတွေဟာ အပြာကတယုတ်ကြီးတဲ့အဲ့ဒီလက်သေးတွေခြေသေးတွေဒီငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားဩဒီလက်သေးတွေခြေသေးတွေဟာငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလား ငါသူတစ်ပါးယောက်ျားမိန်းမဆိုတာမဟုတ်လက်သေးခြေသေးတို့သည်ဓာတ်သဘောပါလားဒါပထဝီဓာတ်ရဲ့သဘောပါလားဓာတ်တုံးဓာတ်ခဲကြီးပါလားဓာတ်သဘောတွေပါလားလို့အဲ့ဒီပထဝီဓာတ်ရဲ့အပေါ်မှာလက်သေးခြေသေးတွေအပေါ်မှာဓာတ်လို့မြောင်ကြည့်တယ်။အော်လက်သေးတွေကလည်းဓာတ်ခြေသေးတွေကလည်းဓာတ်။အော်လက်သေးခြေသေးတို့ဒီဒါပထဝီဓာတ်တွေပါလား ဒီလက်သေးခြေသေးတို့ဒီငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားပုဂ္ဂိုလ်လည်းမဟုတ်တတ္တဝါလည်းမဟုတ်ဒီထဲမှာဝိညာဉ်ကောင်ဆိုတာမရှိအတ္တကောင်ဆိုတာမရှိငါကိုဆိုတာလည်းမဟုတ်ငါဥစ္စာဆိုတာလည်းမဟုတ်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်လက်သေးကလက်သေးပဲပထဝီတသဘောပဲအဲ့ဒါကိုဓာတ်လို့သိရမယ်အစား ယောက်ျားလို့သိနေကြတယ်မိန်းမလို့သိနေကြတယ်ဒီခန္ဓာကိုယ်ကြီးအကုန်စုပေါင်းထားတာကြီးကိုဒီထဲမှာအတ္တကောင်ရှိတယ်ဝိညာဉ်ကောင်ရှိတယ်လိပ်ပြကောင်ရှိတယ်လို့ထင်နေတာတကယ်တမ်းကျတော့လိပ်ပြကောင်မရှိဘူးဝိညာဉ်ကောင်မရှိဘူးအတ္တကောင်မရှိဘူးတဲ့ဒီထဲမှာအတ္တကောင်ဝိညာဉ်ကောင် လိပ်ပြကောင်မရှိအဲ့ဒီလက်သက်ခြေသက်တွေသည်ငါကိုငါဟာငါဥစ္စာလို့ဆိုရင်အဲ့ဒါဒီကို ကဲမရှိနဲ့မတိုနဲ့လို့အမိန်ပေးကြည်သားမှာအမိန်ပေးလို့မရဘူးတဲ့နော်အမိန်ပေးလို့မရဘူးတဲ့အဲ့ဒီဓာတ်သဘောတွေဟာသူ့သဘောသူဆောင်းနေသူ့လုပ်ကို သူ့လုပ်သူလုပ်နေတယ်သူ့အလုပ်သူလုပ်နေတယ်သူ့သဘောသူဆောင်းနေတယ်အဲ့ဒီဓာတ်သဘောတွေဒီအဲ့ဒါကိုမြတ်စွာဘုရားကဓာတ်ကြီးလေးပါးခွဲလိုက်တဲ့အခါကျတော့အဲ့ဒါကိုပထဝီဓာတ်တဲ့ အဲ့ဒီခြေသက်တို့လက်သက်တို့ဒီပထဝီဓာတ်လို့မြတ်စွာဘုရားဓာတ်လေးပါးနဲ့ဟောတယ်အဲ့တော့ကိုဝတိယမှာဩလက်သက်ခြေတဲ့စီဆိုတာဓာတ်သဘောဒီပါလားမှုညင်းနေဟာလဲဓာတ်ပါလားသမင်းတွေကလည်းဓာတ်သဘောဒီပါလားလို့ဓာတ်လို့သိထားရမယ်တဲ့ဒါပထဝီဓာတ်ရဲ့အပိုင်းနေနော်အဲ့တော့ဩသမင်းတွေကလည်းဓာတ်သဘောဒီပါလားမွေးညင်းတွေကလည်းဓာတ်သဘောတွေပါလားငါမှရှိနေတဲ့လက်သက်ခြေသက်တွေကလည်းပဲ ဒါသဘောဒီပါလားပုဂ္ဂိုလ်လည်းမဟုတ်တ attva လည်းမဟုတ်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်အတ္တကောင်ဝိညာဉ်ကောင်ဆိုတာမရှိဩအပြာကတယုတ်တရားနော်ကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်အပြာကတယုတ်ဒီတိတတ်တဲ့သဘောမရှိပါလားတိတတ်တဲ့သဘောမရှိဘူးဒါသဘောတွေပဲလို့အဲ့ဒီလိုနှလုံးသွင်းပေးသားမှာဩသဗ္ဗေနေဟာလဲဒါပဲ ဝိညာဉ်တွေကလည်းဓာတ်ပဲလက်သက်ခြေသေးတွေကလည်းဓာတ်သဘောတွေပါလားကဲပါဇက်ထဲမှာသွားတွေရှိသေးတယ်အဲ့ဒီသွားတွေကလည်းငါဟာပါဇက်ထဲမှာတဖုံနေရပေါ်မှာပေါက်နေရပါလားတဖုံကလည်းငါပေါ်မှာသွားတွေပေါက်နေပါလားလို့သိသလားမသိဘူးတဲ့အဲ့ဒီသွားကလည်းမသိဘူးတဖုံကလည်းမသိဘူးအဲ့ဒီသွားတွေတဖုံနေသည်ပုဂ္ဂိုလ တတဝါလာပုဂ္ဂိုလ်လည်းမဟုတ်တတဝါလည်းမဟုတ်အဲ့ဒီမှာအတ္တကောင်ရှိသလားဝိညာဉ်ကောင်ရှိသလားပုဂ္ဂိုလ်အဲ့ဒီမှာသွားတယ်တယ်မှာအတ္တကောင်ဆိုတာမရှိဘူးဝိညာဉ်ကောင်ဆိုတာမရှိဘူးအဲ့ဒီသွားကတိတတ်တဲ့သဘောရှိသလားအဲ့ဒီသွားတွေဟာတိတတ်တဲ့သဘောမရှိဘူးတဲ့ဒါကြောင့်မို့မြတ်စွာဘုရားကจิตသားတို့အဲ့ဒီသွားတွေဒီပထဝီဓာတ် အဲ့ဒါမာသဘောခက်မာသဘောတောင်တင်းတဲ့သဘောရှိလို့သွားတွေကမာတယ်လေကြည်ပါခက်မာတဲ့သဘောတောင်တင်းတဲ့သဘောရှိနေလို့အဲ့ဒီသွားတွေဒီအဲ့ဒါကိုမြတ်စွာဘုရားကပထဝီဓာတ်အဲ့ဒီတော့သွားသည်ပါလဲဓာတ်သွားတွေကလည်းဓာတ်ပဲဆံမင်းကလည်းဓာတ်သဘောမွေးညင်းပေါက်တွေကလည်းဓာတ်သဘောခြေသက်လက်သက်တွေကလည်းဓာတ်သဘောတွေပါလားသွားတွေကလည်းဓာတ်သဘောတွေပါလားမာတတ်တဲ့သဘောပြော့တတ်တဲ့သဘောကြည့်လို့ ဘုရားရှင်ကိုတော်မြတ်ကြီးကအဲ့ဒါကိုဓာတ်လေးမျိုးထဲမှာပထဝီဓာတ်လို့ခွဲပြလိုက်တာစိတ်ဉဏ်ကြီးသုံးသပ်ကြည့်ဩဒီသွားတွေဟာဓာတ်သဘောတွေပါလားဒီသွားတွေဟာပထဝီဓာတ်ရဲ့သဘောတွေပါလားမွေဉဏ်တွေကလည်းပထဝီဓာတ်ရဲ့သဘောတွေပါလားခြေသက်လက်သက်တွေကလည်းပထဝီဓာတ်ရဲ့သဘောဒီပါလားသဗ္ဗေတွေကလည်းပထဝီဓာတ်ရဲ့သဘောဒီပါလားဩဒါပထဝီဓာတ်ရဲ့သဘောပဲလို့ ဓာတ်သဘောတက်တက်ကိုမြင်အောင်ကြည့်ဓာတ်တုံဓာတ်ခဲကြီးတွေတိုက်ရသဘာဝတွေအစုဝေးတွေအဲ့လိုရှုရမယ်ခန္ဓာကိုယ်ရဲ့အပေါ်မှာ ဖုံးအုပ်ထားတဲ့အရေးတွေအဲ့ဒီအရေးတွေရှိတယ်အဲ့ဒီအရေးတွေကလည်း ငါကခန္ဓာကိုယ်ကြီးပေါ်မှာငါဖုံးအုပ်ထားရတယ်လို့ तू ကမသိဘူးအဲ့ဒီအရေးတွေဟာဓာတ်သဘောပဲတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကခန္ဓာကိုယ်ပေါ်မှာဖုံးလွှမ်းထားတဲ့အရေးတူတွေရှိတယ်အရေးပါတွေရှိတယ်အဲ့ဒီအရေးတူအရေးပါတွေအကုန်လုံးဟာဓာတ်သဘောပဲရှိတယ်တိတတ်တဲ့သဘောမရှိဘူးငါဟာအသားတွေအပေါ်မှာဖုံးနေရပါလားအုပ်နေရပါလားလို့သိလားမသိဘူး အရေခွန်ကလည်းအရေတူအရေပါကလည်းမသိဘူးအသားကလည်းမသိဘူးတဲ့အဲ့ဒီအရေတွေအဲ့ဒီအရေတွေဟာငါကိုလားငါဥစ္စာလားငါငါလားဆိုတော့ငါကိုငါဟာငါဥစ္စာဆိုရင်ငါဒီအရေဒီအသားအယောင်ဖြစ်ခြင်းနဲ့ဖန်သင်းကြည့်ပါလားလှုပ်လို့မရဘူးတဲ့နော်သူ့တဘာဝသူဖြစ်ပေါ်လာတဲ့တဘာဝဓာတ်ဒါပထဝီဓာတ်ဒီ အရေတွေဟာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးအဲ့ဓမ္မအတ္တကောင်ဆိုတာလည်းရှားမရဘူးဝိညာဉ်ကောင်ဆိုတာလည်းရှားမရဘူးအဲ့ဒီအတ္တကောင်ဆိုတာမရှိဝိညာဉ်ကောင်ဆိုတာမရှိအဲ့ဒီအရေတွေသည်ပထဝီတိုက်ရဲ့သဘောပါလားငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါလည်းမဟုတ်ပါလားကိုယ်လည်းမပိုင်ဆိုင်ဘူးကိုယ်လည်းအစိုးမရဘူးတဲ့အဲ့ဒါတွေသည် နော်အရေတွေဒီပထဝီဓာတ်လို့စင်ရရမယ်သုံးသပ်ရမယ်ငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားနော်အဲ့ဒီပထဝီဓာတ်ဆိုတဲ့အရေတွေဒီနေတံမမနေတော့မှသူနမေတော့အတ္တာတိလေမြတ်စွာဘုရားစေသားတို့အဲ့ဒီပထဝီဓာတ်ဆိုတဲ့အရေတွေဒီငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့ဘာဝိတာဘဟုလိကတာအကြိမ်ကြိမ်ပွားပြီးတော့နေပါတဲ့အဲ့ဒါကိုစဉ်းကျင်ပေးရမယ် ဆမင်းရဲ့မွေးညင်းရဲ့လက်သက်ခြေသက်ရဲ့သွားရဲ့အရေးရဲ့ဆမင်းတွေကလည်းပထဝီဓာတ်တွေပါလားမွေးညင်းပေါက်တွေကလည်းပထဝီဓာတ်လက်သက်ခြေသက်တွေကလည်းပထဝီဓာတ် သွားတွေအရေးတွေကလည်းပထဝီဓာတ်ဒါဓာတ်သဘောတက်တက်ပဲရှိပါလားလို့ဆမင်းလည်းဓာတ်မွေးညင်းလည်းဓာတ် လက်သက်ခြေသက်တွေကလည်းဓာတ်သွားတွေကလည်းဓာတ်အရည်တွေကလည်းဓာတ်အဲ့ဒီကနေမှအရည်တွေအောက်မှရှိနေတဲ့အသားတွေအဲ့ဒီအသားတွေကလည်းငါကိုယ်လည်းမဟုတ်ငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအဲ့ဒီအသားတွေကလည်းပဲဓာတ်သဘောပါလားလို့အသားတွေကပြော့တဲ့သဘောတွေရှိတယ်မာတဲ့သဘောပြော့တဲ့သဘောဆိုတဲ့အသားတွေဒီခက်မာခြင်းသဘောလက္ခဏာရှိတဲ့အဲ့ဒီပထဝီဓာတ်တွေသည် အသားရည်သည်အရာသည်ငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ပါလားအသားရည်သည်ဓာတ်ရဲ့သဘောပါလားလို့အသားရည်ရဲ့ဓာတ်သဘောကိုစင်ញင်ရမယ်အဲ့ဒီအသားရည်ဟာဓာတ်သဘောဖြစ်တဲ့ပထဝီဓာတ်ဖြစ်တဲ့အဲ့ဒီအသားရည်ဟာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ပါလားအကျော်တွေရှိတယ်အဲ့ဒီအကျော်တွေကလည်း ရုပ်သဘောတွေပဲအဲ့ဒီအကြောတွေကလည်းခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့အကြောတွေဟာငါကိုယ်လည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအဲ့ဒီအကြောတွေကိုယ်လည်းမပိုင်ဘူးကိုယ်လည်းမဆိုင်ဘူးအစိုးလည်းမရဘူးအဲ့ဒီအကြောတွေဒီငါကိုယ်လည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားအကြောတွေဒီငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ပုဂ္ဂိုလ်တ attva လည်းမဟုတ်အဲ့ဒီအကြောဆိုတာပထဝီဓာတ်သဘောတက်တက်ကြည့်ပါလား ဩအကြောတွေဆိုတာလေပထဝီဓာတ်တွေပါလားလို့အဲ့ဒီပထဝီဓာတ်ကိုနှလုံးသွင်းပြီးတော့ဆင်ញင်ရမယ်တဲ့ဓာတ်လို့နှလုံးသွင်းထားရအသားတွေကလည်းဓာတ်တွေဓာတ်သဘောတွေပါလားအကြောတွေကလည်းဓာတ်သဘောတွေပါလားဒါဩဓာတ်ရဲ့သဘောပြတာရှိပါလားအကြောတွေကလည်းဓာတ်သဘောတွေပါလားသူသဘောသူဆောင်နေတဲ့ ဒါသဘောတွေပဲရှိပါလားငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့အကျော်တွေကိုဓာတ်သဘောလို့နှလုံးသွင်းပါအယောတွေကလည်းဒီတိုင်းပဲတဲ့အယောတွေကလည်းပဲမာတဲ့အဲ့ဒီအယောတွေသည်ငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလား အဲ့ဒီအယိုထဲမှာအတ္တကောင် ရှိသလားဝိညာဉ်ကောင် ရှိသလားအဲ့ဒီအယိုထဲမှာအတ္တကောင်လည်းမရှိဘူးဝိညာဉ်ကောင်လည်းမရှိဘူးပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးအဲ့ဒီအယိုတွေဒီပထဝီဓာတ်ပါတကားဩအယိုတွေဆိုတာပထဝီဓာတ်တွေပါလားငါကိုယ်လည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားအဲ့ဒီအယိုတွေဆိုတာပထဝီဓာတ်ရဲ့သဘောဒီပါလားလို့ အဲ့ဒီလိုသေးသေးချာချာလေးပထဝီဓာတ်ကိုနှလုံးသွင်းရမယ်တဲ့ပထဝီဓာတ်ကိုသေချာနှလုံးသွင်းယိုတွင်ခြင်းသည်တဲ့ယိုတွင်ခြင်းသည်တွေကလည်းပဲအယိုတွေထဲမှာရှိနေတဲ့ယိုတွင်ခြင်းသည်တွေကလည်းပဲကြည်သာငါကိုလားယိုတွင်ခြင်းသည်ကလည်းငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးတဲ့ယိုတွင်ခြင်းသည်တွေသည်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ပုဂ္ဂိုလ်လည်းမဟုတ်တ attva လည်းမဟုတ် အဲ့ဒီရောတွင်ခြင်းသည်သည်ပုဂ္ဂိုလ်တ attva အတ္တမှာစိတ်သုံးနေတဲ့ပထဝီဓာတ်ရဲ့သဘောတသက်ပါလား။အော်ရောတွင်ခြင်းသည်ဆိုတာလဲဓာတ်ပဲ။အသားဆိုတာလဲဓာတ်အကြောဆိုတာလဲဓာတ်အယိုးဆိုတာလဲဓာတ်ဆံမင်လက်ဓာတ်မွညင်လက်ဓာတ်လက်သက်ခြေသက်တွေကလည်းဓာတ်သွားတွေကလည်းဓာတ်အရည်တွေကလည်းဓာတ်အသားတွေကလည်းဓာတ်အကြောတွေကလည်းဓာတ်အယိုးကလည်းဓာတ်ရိုးတွင်ခြင်းတွေကလည်းဓာတ် အော်အကုန်လုံးဓာတ်သဘောတွေပါလားပထဝီဓာတ်ရမာတဲ့သဘောခက်မာတဲ့သဘောနော်တောင်တင်းတဲ့သဘော မာသဘောပြောသဘောဆိုတဲ့ပထဝီဓာတ်ရဲ့သဘောပဲရှိပါလားပုဂ္ဂိုလ်လည်းမဟုတ်ပါလားတတ္တဝါလည်းမဟုတ်ပါလားယောက်ျားလည်းမဟုတ်ပါလားမိန်းမလည်းမဟုတ်ပါလားအော်ပုဂ္ဂိုလ်တတ္တဝါယောက်ျားမိန်းမမဟုတ်ဓာတ်သဘောပထဝီဓာတ်ရဲ့သဘောတွေပါလားလို့ယောရင်းချင်းဒီကိုလည်းအဲ့လိုရှုရမယ် ရောရင်းခြင်းသည်အညို့တဲ့နော်အဲ့ဒီအညို့တွေကလည်းပဲဥစဉ်တို့တရားဓမ္မတွေအဲ့ဒါလည်းပထဝီဓာတ်ရဲ့သဘောပဲအဲ့ဒီအညို့တွေကလည်းသူသဘောသူဆောင်းနေတာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးတဲ့ရောရင်းခြင်းသည်ရဲ့အညို့ရဲ့အဲ့ဒီအညို့တွေကလည်းငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ် ငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ယောက်ျားမဟုတ်မိန်းမမဟုတ်ပုဂ္ဂိုလ်တ attva မဟုတ်ဒါသဘောတတ်တယ်ပါလားတိုက်ရဲ့သဘောဒီပါလားလို့သိရမယ်နှလုံးအော်ခန္ဓာထဲမှာရှိနေတယ်နှလုံးဘူးအင်ကြီးကလည်းအဲ့ဒီနှလုံးအင်ကြီးကလည်းငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားယောက်ျားမဟုတ်မိန်းမမဟုတ်ပုဂ္ဂိုလ်တ attva မဟုတ် အော်ဒါသဘောတက်တက်ပဲရှိပါလားလို့အညိုကလည်းဓာတ်ပဲနှလုံးအိမ်ကလည်းပထဝီဓာတ်ပဲပထဝီဓာတ်ရဲ့ဓာတ်သဘောတွေပဲရှိပါလားဓာတ်ပဲဓာတ်သဘောဓာတ်ဆောင်နေပါလားလို့ဒါဥစဉ်ကတော့အကြမ်းမြင်20လုံးကိုဒါဒီနေ့ရှုပေးလိုက်ချင်တာတကယ်တကယ်ရှုရမှာတော့တကူချင်းတကူချင်းပေါ်မှာအေးအေးစေသေးတမာတိတက်အောင်ရှုရမှာပါဒါကတော့ရှုနည်းရယုံလောက်ပါပဲဥစဉ်တို့နော် ဒါပထဝီဓာတ်တွေသည်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးနှလုံးနေသည်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးနှလုံးနေသည်ငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားလို့အဲ့ဒီလိုအဖန်မှန်ရှုစေခြင်းလို့မြတ်စွာဘုရားကအဲ့ဒီနှလုံးနေသည်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလား ပုဂ္ဂိုလ်လို့ထင်နေလို့တတ္တဝါလို့ထင်နေလို့နော်ပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးအဲ့ဒီနှလုံးအိမ်ထဲမှာဝိညာဉ်ကောင်အတ္တကောင်လေးဆိုတာလည်းရှိနေတာ မဟုတ်ဘူးလို့သိအောင်လို့ဘာလဲပထဝီဓာတ်တွေပဲခေါ်ပါတယ်ပထဝီဓာတ်ပါလို့မြတ်စွာဘုရားပြလိုက်တာအဲ့တော့နှလုံးဆိုတာဓာတ်ပဲအသေးတွေတဲ့အဲ့ဒီအသေးတွေကလည်းပဲ ကြည်သံအဲ့ဒီအသက်တွေကလည်းပဲငါကိုလားဆိုတော့အသက်ကငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအဲ့ဒီအသက်ကငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးယောက်ျားမဟုတ်မိန်းမမဟုတ်ပုဂ္ဂိုလ်တ attva မဟုတ်တိတတ်တဲ့သဘောလည်းမရှိဘူးအသေးတို့နှလုံးတို့အညို့တို့ရိုတွင်ခြင်းသီးတို့အကုန်လုံးဟာတိတတ်တဲ့သဘောမဟုတ်ဘူးအပြာကတယုံကြည် အဲ့ဒါယုတ်သဘောကြီးအဲ့ဒီအသက်တွေဟာငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားအဲ့ဒီအသက်တွေဒီငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားအသက်တွေဒီဓာတ်ရသဘောပါလားလို့အဲ့ဒီလိုစဉ်းကျင်ရမယ်အမြေတွေဒီယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားအမြေတွေဒီဓာတ်သဘောပါလားပထဝီဓာတ်ရသဘောပါလား အဖြစ်နေရှိတယ်အဲ့ဒီအဖြစ်နေသည်ငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်အဲ့ဒီအဖြစ်နေဆိုတာဓာတ်ရဲ့သဘောတွေပဲရှိပါလားအဆုတ်အိမ်အဆုတ်ကြီးရှိတယ်အဲ့ဒီအဆုတ်ကငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်အဲ့ဒီအဆုတ်ကတိတတ်တဲ့သဘောရှိလား तू ကလည်းမတိတတ်ဘူး သိတတ်တဲ့သဘောလည်းမရှိဘူးအဲ့ဒီအဆုတ်တွေသည်ငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့ရှုရမယ်တဲ့အဲ့ဒီမှာအဆုတ်ထဲမှာအတ္တကောင်းရှိသလားဝိညာဉ်ကောင်းရှိသလားအတ္တကောင်းဆိုတာမရှိဝိညာဉ်ကောင်းဆိုတာမရှိအော်ဒီအဆုတ်တွေသည်ဒါသဘောပဲရှိပါလားလို့အဲ့ဒါပထဝီဓာတ်ရဲ့သဘောတွေပဲရှိတယ်ဓာတ်ရဲ့သဘောတွေပဲရှိတယ်ဒါပထဝီဓာတ်ပဲလို့အဲ့ဒီလိုသိရမယ် ဥမဥသိမ့်ဥမရေရောအဲ့ဒီဥသိမ့်ရောအဲ့ဒီဥရေဒီယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ပါလားကိုယ့်ရဲ့ဝမ်းရဲ့အတွင်းထဲမှာလှမ်းပြီးတော့ကြည်လိုက်တဲ့ခါကြတော့ဥမရေရှိတယ်ဥသိမ့်နေရှိတယ်အဲ့ဒီဥမရေဥသိမ့်နေအဲ့ဒီဥမရေဥသိမ့်နေသည်ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပုဂ္ဂိုလ်တ attva ဆိုတာမရှိအတ္တဇီဝဆိုတာမရှိ ဩဓာတ်သဘောမြတာရှိပါလားဥရေဥမရေဆိုတာလဲပထဝီဓာတ်ပါလကဥမရေဥသိနေဆိုတာဓာတ်သဘောပဲလို့ဓာတ်ရဲ့သဘောဓာတ်ရဲ့လက္ခဏာတွေကိုအဲ့ဒီလိုရှုရမယ်အဲ့ဒီမှာဥမရေဥသိနေတဲ့မှာဝိညာဉ်ကောင်းဆိုတာမရှိအတ္တကောင်းဆိုတာမရှိ ငါသူတော်ဟာယောက်ျားမိန်းမဆိုတာမရှိပထဝီဓာတ်ရဲ့သဘောတက်တက်ဒါပဲရှိတယ်ရှုရဓာတ်လို့မြောင်းရှုရမယ်အစာသစ်တွေရှိတယ်အဲ့ဒီအစာသစ်တွေကလည်းငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအဲ့ဒီအစာသစ်တွေဒီငါသူတော်ဘာယောက်ျားမိန်းမမဟုတ်သိတတ်တဲ့သဘောလည်းမရှိဘူးအပြာကတယုတ်တရားကြီးပဲအပြာကတပဲတဲ့မသိတတ်လို့ သိစိတ်တွေကင်းနေလို့အဲ့ဒီအစာသစ်တွေကလည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီအစာသစ်ကလည်းဓာတ်ပဲသူ့ကိုလည်းပထဝီဓာတ်လို့မြတ်စွာဘုရားနာမည်တပ်ပေးလိုက်တာအဲ့ဒါလည်းဓာတ်အစာဟောင်းနေရှိတဲ့ခန္ဓာကိုယ်ကြီးထဲမှာစားပြီးတဲ့အစာဟောင်းနေအဲ့ဒီအစာဟောင်းနေဟာငါကိုဟုတ်သလားငါဥစားဟုတ်သလားငါဟုတ်သလားလို့စင်ញင်လိုက်စမ်းပါပွားများလိုက်စမ်းပါတဲ့အဲ့ဒီအစာသစ်တွေဟာ ငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားယောက်ျားလည်းမဟုတ်ပါလားမိန်းမလည်းမဟုတ်ပါလားပုဂ္ဂိုလ်တ attva လည်းမရှိပါလားအတ္တကောင်းဝိညာဉ်ကောင်းလိမ်ဉ္လိပ်ပြကောင်းဆိုတာအဲ့ဒီထဲမှာရှာသန်းအတ္တကောင်းဆိုတာမရှိဝိညာဉ်ကောင်းဆိုတာမရှိလိပ်ပြကောင်းဆိုတာမရှိဒါသဘောသာ ရှိပါလားမာတဲ့ပြော့တဲ့ဒါသဘောပဲရှိတယ်အဲ့ဒါကိုမြတ်စွာဘုရားကပထဝီဓာတ်လို့အမည်ပေးလိုက်တာ အဲ့ဒီအစာဟောင်းတွေကလည်းမာသဘောပြော့သဘောဆိုတဲ့အစာဟောင်းတွေကလည်းခက်မာတဲ့သဘောတောင်တင်းတဲ့သဘောအဲ့ဒီအစာတွေဒီပထဝီဓာတ်ပဲနောက်ပြီးတော့ဥနှောင်းတဲ့ခေါင်းထဲမှာရှိနေတဲ့ဥနှောင်းတွေဟာငါကိုလားငါဥစ္စာလားငါလားဆိုတော့ငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားအော်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ် ငါသူတစ်ပါးယောက်ျားမိမမဟုတ်ပုဂ္ဂိုလ်တ attva ဆိုတာမရှိအတ္တကောင်ဝိညာဉ်ကောင်ဆိုတာမရှိဥနောက်တေဟာတသဘောပါလားအဲ့ဒီဥနောက်တေကိုမြတ်စွာဘုရားကအဲ့ဒါจิตတို့အဲ့ဒါဓာတ်၄ပါးနဲ့ခွဲမယ်ဆိုရင်တော့အဲ့ဒါပထဝီဓာတ်တဲ့ဓာတ်သဘောဓာတ်ဆောင်နေတာဓာတ်တွေဟာ သူ့သဘောသူဆောင်နေတော့သူ့လုံသူလုံနေတဲ့သဘာဝတရားတွေပဲလို့ဓာတ်ရဲ့အပေါ်မှာ ဒါသဘောကို သူသဘောသူဆောက်နေတဲ့သဘာဝတရားပဲလို့ပိုင်ပိုင်ခြားခြားနဲ့မြင်အောင်ရှုရမယ်နော်ပိုင်ပိုင်ခြားခြားနဲ့မြင်အောင်ရှုရမယ်အော်ဒါပထဝီဓာတ်20အဲ့ဒီအေအစု20ဒီခက်မှာကြံ့ထမှုလွန်ခဲ့သောကြောင့်ပထဝီဓာတ်မြည်တယ်မာတဲ့သဘောနော်ကြံ့ထတဲ့သဘော ဖြတ်မာတဲ့သဘောကြောင့်ကြမ်းထမ်းတဲ့သဘောကြောင့်အဲ့ဒါတွေဒီပထဝီဓာတ်လို့မြတ်စွာဘုရားကနာမည်တပ်ပေးလိုက်တာအဲ့ဒီပထဝီဓာတ်20ရဲ့အပေါ်မှာသမင်နေရလဲငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားနော်ဓာတ်သဘောတွေဆိုတာသူ့သဘောကို သူဆောင်နေတဲ့သဘောရှိပါလားနော်ဓာတ်ဆိုတာသူ့သဘောသူဆောင်တာသူ့အတူစီရင်နေတာသူ့လို့သူလုပ်နေတာ အဲ့ဒီသူ့လောက်သူ့လောက်ပြီးတော့သူ့ဟာသူ့ဆဗေးနေရတိုးလိုက်ရှီးလိုက်ဘုညင်းနေလက်သေးတွေခြေသေးတွေကလည်းရှီးလိုက်တိုးလိုက် သွားတွေကလည်းကြိုက်လိုက်ခဲလိုက်သူ့ဟာသူ့မဲလိုက်ညှိုးလိုက် မျိုးမျိုးသူတော်သူ ဆောင်နေတာသူ့အလောက်သူ့လောက်နေတဲ့သဘောတည်းရဲ့အပေါ်မှာအဲ့ဒါကိုဓာတ်လို့မသိပဲနဲ့ငါကိုငါဟာငါဥစ္စာငါသပင်ငါမှွင့်ညင်ငါလက်သက်ငါခြေသက်ငါသွားငါအေးငါအသားငါအကြောငါအယိုး အာယိုရင်းခြင်းသည်အညို့အော်ဒီဟာတွေကိုမြတ်စွာဘုရားတော့ခြေသားတို့အဲ့ဒါပထဝီဓာတ်ရဲ့သဘောတွေတဲ့ဓာတ်သဘောတွေဆိုတာ သူသဘောသူ ဆောင်နေတာသူ့အလုပ်သူလုပ်နေတာအဲ့ဒီလိုသူသဘောသူ ဆောင်နေတယ်သူ့လုပ်သူ လုပ်နေတဲ့အဲ့ဒီဓာတ်သဘောတွေကိုသေးသေးချာချာညံနဲ့ဆင်ញံပြီးတော့ငါကိုလို့မဆွဲအောင်ငါဥစ္စာလို့မဆွဲအောင်နော် အဲ့ဒီလိုများတဲ့ဥဇဏောတရားဓမ္မတွေဒီ20ပေါ်မှာသဗ္ဗေနေဟာငါကိုမဟုတ်ပါလားငါဥစားမဟုတ်ပါလားငါမဟုတ်ပါလားသဗ္ဗေနေဟာလည်းဓာတ်တော်တွေပါလားနော်ဒီသဗ္ဗေနေဟာသူ့သဘောသူဆောင်နေပါလားဒီသဗ္ဗေနေဟာတိတတ်တဲ့သဘောမရှိပါလားဒီသဗ္ဗေနေဟာဓာတ်ပါလားဓာတ်သဘောဓာတ်ဆောင်နေပါလားဒါပထဝီဓာတ်ရဲ့သဘောပါလားဒီသဗ္ဗေနေဒီငါကိုလည်းမဟုတ်ပါလားငါဥစားလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့ ဘာဝိတာပဟုလိကတာအဲ့ဒီသဗေယဘောမှာအကျဉ်းချင်းအကျဉ်းချင်းပွားပွားပွားပါပြီးတော့နေမယ်ဆိုလို့ရှိရင်တဲ့ကိုဟူသော အတ္တမှာစိတ်သုံးသော အဖြစ်သို့တက်ဝင်သွားမယ်တဲ့ပုဂ္ဂိုလ်တ attva ဟူသော အမှတ်တင်ညာကိုပယ်နိုင်မယ်မိမိတဏ္ဍာကဲ့သို့သူတော်ဘာတဏ္ဍာ၌လည်းဓာတ်အဖြစ်မြကို ကောင်းစွာမြင်ခြင်းကြောင့်ယဟန္တာပုဂ္ဂိုလ်ကဲ့သို့သာယဘလူ စသည်ဖြင့်အထူးအထွေခွဲဝေကြံစီခြင်းတို့မရောက်ဘူး၍ဘေးကြီးဘေးငယ်တို့တိခံနိုင်၏တဲ့နော်အရိယာတွေသူတော်ကောင်းတွေမြင်တဲ့အမြင်မျိုးမြင်သွားမှာတဲ့ကိုယ်ခန္ဓာကိုကြည့်တော့လေဩစပင်းနေဟာတတ်ပါလားမွေးညင်းနေရလဲဓာတ်သဘောလက်သက်ခြေသေးတွေကလည်းဓာတ်သဘောသွားကလည်းဓာတ်အရေကလည်းဓာတ်အသာအကြောအယိုယိုတွင် ခြင်းသည်အညို့နှလုံးအသက်အမြဲအပြင်းအဆုပ် ဥမဥသိမ်အစာသစ်အစာဟောင်းဥနောက်ဆိုတဲ့ဤသဘောတရားတို့သည်ပထဝီဓာတ်ရဲ့သဘောဒီပါလားလို့အကြိမ်ကြိမ်အဲ့ဒီပထဝီဓာတ်တွေကို ပွားများနေတဲ့အခါကျတော့အဲ့ဒီမှာပုဂ္ဂိုလ်တ attva တွေစိတ်သုံးပြီးတော့အဲ့ဒီဘောမှာနော်တိခံမြင်နေတဲ့ဖြစ်လာနိုင်တယ်တဲ့ရှုမှတ်တဲ့အခါမှာပုဂ္ဂိုလ်တ attva ဆိုတဲ့တင်ညာတွေအကုန်ပျောက်သွားနိုင်တယ်။အော်ဆပင်နေဆိုတာ ငါသဘင်လည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဒီသဘင်တွေဟာဓာတ်သဘောပဲရှိပါလားလို့အဲ့ဒီလိုအကြိမ်ကြိမ်ရှုတဲ့အခါကျတော့ကိုကိုကိုလည်းဓာတ်လို့မြင်တယ်သူတစ်ပါးကိုလည်းဓာတ်လို့မြင်တယ်အဲ့ဒီမှာကာမဂုဏ်တွေမှာပျော်မှုရတဲ့သမထဝိပဿနာစိတ်ဉာဏ်ရာတို့နဲ့မမွေလျော်ခြင်းအရတ္တိတို့ကိုနှိမ်နှင်းနိုင်တယ်အမြဲတမ်းအဲ့ဓာတွေကိုဆင်းញင်းပြီးတော့ပွားများပြီးတော့နေတဲ့အခါကျတော့ ပျော်မွေ့ပြီးတော့လာတယ်တဲ့နော်အရင်တော့ငါစိတ်ငြိမ်ရမှမနေနိုင်ဘူးအခုကျတော့တယောက်တည်းနေတတ်သွားတယ်တယောက်တည်းရှုတတ်သွားတယ်ကောင်းတဲ့အာယုံမကောင်းတဲ့အာယုံတွေရဲ့အပေါ်မှာမျက်နာငုံလျိုခြင်းမရောက်တဲ့နော်တခါတည်းအာယုန်နေပေါ်မှာအကုန်သိခနိုင်နောက်ပြီးတော့ကြီးကျယ်သောပညာရှိဤအဲ့ဒီလိုတခါတည်း ဆဝိနေတိငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားဒီဆဝိနေတိပထဝီတိုက်ရဲ့သဘောပါလားဒီဆဝိနေတိအတ္တကောင်းမဟုတ်ဝိညာဉ်ကောင်းမဟုတ်အတ္တကောင်းဝိညာဉ်ကောင်းဆိုတာဒီဆဝိနဲ့မှရှာလို့မရပါလားဒီဆဝိနေတိငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့ဒီသဗေနေရဲ့အပေါ်မှာငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ဒီသဗေနေသည် ဓာတ်ရသဘောပဲရှိပါလားသဘင်ဆိုတာပထဝီဓာတ်ပါလားလို့အဲ့ဒီလိုသဘင်ရဲ့အပေါ်မှာပထဝီဓာတ်တွေကိုဘာဝိတာဘဟုလိကတာအကျဉ်းငိမ့်ပွားပြီးတော့နေမယ်ဆိုရင်ကြီးကျယ်သောပညာရှိ၏အဲ့ဒီလိုများတဲ့ဦးဇင်းတို့တရားဓမ္မတွေသဘင်ရဲ့အပေါ်မှာမွေးညင်းတွေရဲ့အပေါ်မှာလက်သက်ခြေသက်တွေရဲ့အပေါ်မှာငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလား ဒီသဘင်တွေဟာဓာတ်သဘောမျှတာရှိပါလားဓာတ်သဘောဓာတ်ဆောင်နေပါလားပုဂ္ဂိုလ်မရှိပါလားတတ္တဝါမရှိပါလားအတ္တကောင်ဝိညာဉ်ကောင်မရှိပါလားသိတတ်တဲ့သဘောမရှိပါလားလို့ဒီသဘင်တွေဟာဓာတ်သဘောတွေပဲသိလည်းမသိတော့သူ့လို့သူ့လို့နာသူ့သဘောသူဆောင်နေတယ်အဲ့ဒီဓာတ်သဘောတွေပါလားလို့ဘာဝိတာဘဟုလေကတာကြိမ်ကြိမ်ပွားပြီးတော့နေရင်ကြီးကျယ်သောပညာတွေဖြစ်လာမယ် ကြီးကျယ်တဲ့ပညာရှိတဲ့ပုဂ္ဂိုလ်ဖြစ်လာမယ်အဲ့ဒီလိုပွားပါများရင်ဤပစ္စုပန်ဘဝ၌သာလျင် နိဗ္ဗာန်ကို ရနိုင်ပါတယ်ဒီလိုဒါအကျဉ်းကြီးနာပွားနေတာမှာတဲ့ဒီဘဝမှာဒီနိဗ္ဗာန်ကြီးကိုရနိုင်ပါတယ်တဲ့မြတ်စွာဘုရားဤဘဝမှာနိဗ္ဗာန်ကိုမရတော့တမလွန်ဘဝ၌ဒုက္ကတိဘုံတို့လာရောက်ရမယ်တဲ့ဒီဓာတ်သဘောတွေကိုအော်သဘင်တွေဟာ အတ္တလည်းမရှိပါလားအတ္တကောင်းလည်းမရှိပါလားဝိညာဉ်ကောင်းလည်းမဟုတ်ပါလားအတ္တကောင်းမဟုတ်ဝိညာဉ်ကောင်းမဟုတ်သိတတ်တဲ့သဘောမရှိဒီသဘေနေသည်ငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့ဘာဝိတာဘုလိကတအကြိမ်ကြိမ်ပွားပြီးတော့နေမယ်ဆိုရင်ဉာဏ်ပညာတွေကြီးကျယ်လာမယ်မတရားဖို့တရားတွေကိုဒီဘဝမှာရနိုင်တယ်ဒီဘဝမှာမရရင်တောင်မှဒီတရားတွေရှုမှတ် ပွားများတဲ့ပုဂ္ဂိုလ်သည်သေလွန်တဲ့အခါမှာသူဂတိဘုံကိုရောက်နိုင်တယ်တဲ့နော်အဲ့ဒီလိုတခါတည်းကြီးကျယ်မြင့်မြတ်တဲ့အကျိုးကြီးတွေရနိုင်ပါတယ်လို့နော်အဲ့ဒါကိုဖရာတိဟုသောရှင်သေမင်းဤပစ္စဝေခဏဉာဏ်ဒေသနာဉာဏ်တော်ဖြင့်ဂုံမြူရာဖြစ်သော အသိမကကဲ့သောနော်ယောဂီ လူထုတို့ဤကိုမျိုးပြောမှုရာဖြစ်သောဤ19ပါးသောဘာဝနာဤတို့ဖြင့်တန်သာဆင်အပ်သောဤစတုဓာတုဝဝထံကမ္မထံကိုကိလေသာကြောက်တောင်ကနကို ဖြိုဖျက်လိုသောယောဂီပညာရှိသည် အမြဲမပြတ်မိဝဲသုံးဆောင်အပ်ပါတယ်လို့ဝိသုဒ္ဓိဘက်မှာ ဖွင့်ပြထားတာအဲ့တော့ကိလေသာတဏှာယာကတွေကင်းညင်ပါတယ်ချုပ်ချင်ပါတယ် နိဗ္ဗာန်ကြီးကိုမျက်မှောက်ပြုခြင်းပါတယ်နိဗ္ဗာန်ကိုလိုခြင်းပါတယ်ဆိုတဲ့ယောဂီများအကျိန်ငိမ့်တာပွားပါတဲ့ဒါဆာမင်တကူဟိုဒါကြာနာနာပွားဒီသဘင်နေဟာငါကိုလည်းမဟုတ်ပါလားငါဥစားလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားအော်ဒီသဘင်နေဆိုတာသူသဘောသူဆောင်နေတာတိတတ်တဲ့သဘောမရှိပါလားမတိတတ်တဲ့သဘောပဲရှိတယ်ဒီသဘင်နေဆိုတာ ဒီသဘေနေဆိုတာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဒီသဘေနေတဲ့မှာအတ္တကောင်ဆိုတာလည်းမရှိဘူးဝိညာဉ်ကောင်ဆိုတာလည်းမရှိဘူးသဘေနေဟာဓာတ်သဘောဓာတ်ဆောင်နေတာပဲဒါပထဝီတိုက်ရဲ့သဘောတက်တက်ပဲရှိပါလားဒီသဘေဆိုတာဓာတ်ပါလားဒီသဘေနေဆိုတာပထဝီတိုက်ရဲ့သဘောတက်တက်ပဲရှိပါလားငါတို့တော်ယောက်ျားမိန်းမအဲ့ဒီမှာမရှိဘူးအတ္တကောင်ဆိုတာမရှိဘူးဝိညာဉ်ကောင်ဆိုတာမရှိဘူး လိပ်ပြာကောင်ဆိုတာမရှိဩဆပင်တွေဟာဓာတ်သဘောတွေဓာတ်ဆောင်နေပါလားသူကသူရှည်လာလိုက်တိုးလာလိုက်မဲလာလိုက်ဖြူလာလိုက်ကွေးသွားလိုက်ကောက်သွားလိုက်ကဲဘသူကအမိန်ပေးလို့ရတယ်ဒီဆပင်တွေဒီငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားဩဒီဆပင်တွေဒီသူသဘောသူ ဆောင်နေတဲ့သဘောပဲရှိပါလားအတ္တကောင်ဆိုတာမရှိဝိညာဉ်ကောင်ဆိုတာမရှိ လိပ်ပြာကောင်ဆိုတာမရှိပါလား လိပ်ပြာကောင်းနေဝိညာဉ်ကောင်းနေအတ္တကောင်းနေဒီထဲမှာဘာတစ်ခုမှမရှိပါလားလို့ခန္ဓာကိုယ်ရဲ့အပေါ်မှာသပင်တွေရဲ့အပေါ်မှာအကြိမ်ကြိမ်ရှုတယ်လုံးဝကိုဓာတ်လို့ကိုမြင်သွားအောင်ငါသပင်လို့မမြင်အောင်ငါဟာလို့မမြင်အောင်ဓာတ်လို့ကိုမြင်သွားအောင်ရှုရမယ်ဓာတ်သဘောတွေဓာတ်ဆောင်နေတာတွေပဲရှိပါလားသူသဘောသူဆောင်နေတာပါလား သမင်းနေတိဒါသဝပါလားငါကိုယ်လည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားဒီတဲ့မှာသဘင်ထဲမှာအတ္တကောင်းဆိုတာမရှိဝိညာဉ်ကောင်းဆိုတာမရှိလက်ပြားကောင်းဆိုတာမရှိငါသူတော်ယောက်ျားမိန်းမဆိုတာမရှိအရင်တော့ကသဘင်ကောငါသဘင်လို့စွဲခဲ့တယ်ဘယ်မှာလဲငါဟာဘယ်မှာလဲငါကို ဘယ်မှာလဲယောက်ျားအဲ့ဒီမှာဝိညာဉ်ကောင်းရှိသလားအတ္တကောင်းရှိသလားဒီသဘင်ထဲမှာဝိညာဉ်ကောင်းဆိုတာမရှိအတ္တကောင်းဆိုတာမရှိဒီသဘင်နေသည်ဓာတ်သဘောပါလားလို့တိုက်ရသဘောကိုစဉ်းညင်းအဲ့ဒါကိုမြတ်စွာဘုရားတကူချင်းခွတ်ထုတ်ပြတော့ပထဝီဓာတ်သဘင်နေသည် အဲ့ဆပင်ကိုကြာကြာနာ သုံးသပ်ဒီဆပင်နေသည်တသဘောတွေပါလားရသော်ဗျာဒီဆပင်နေသည် မာသဘောလေသဘောကြံသဘောနှုသဘောပေါ်သဘောရှိလို့ဒီဆပင်နေသည်ဒါမာတဲ့သဘောပြော့တဲ့သဘောအစရှိသဖြင့်ရသော်ဖျက်ရှင်ကိုရောမြတ်ကြီးကဒါပထဝီဓာတ်တွေပဲချစ်သားတို့အဲ့ဒီပထဝီဓာတ်ကို ညင်းငွေသွားသည့်တိုင်အောင်ရှုလိုက်စမ်းပါပထဝီဓာတ်တွေကသူသဘောသူဆောင်နေပါလားငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားလို့အတ္တကောင်မရှိဝိညာဉ်ကောင်မရှိလက်ပြားကောင်မရှိရုပ်သဘောတက်တက်သူသဘောသူဆောင်နေတာကြီးတက်တက်ပဲလို့ဘာဝိတာဘဟုလိကတာအကျဉ်းချင်းပွားပြီးတော့နေမယ်ဆိုရင်အဲ့ဒီပထဝီဓာတ်ရဲ့အပေါ်မှာနေဗိန္ဒတိညီငွေဤအဲ့ပထဝီဓာတ်ကြီးပေါ်မှာ ညီးငွေ့သွားမှာအဲ့ဒါညီးငွေ့သွားအောင်ရှုရမှာတဲ့ဦးဇင်းတို့တရားတော်မတွေမဖို့နိဗ္ဗာန်ကိုရနိုင်တယ်ဒီတရားကို ရှုပါမြရင်ဉာဏ်ပညာတွေကြီးမဲ့အတ္တတွေမာနတွေစိတ်သုံးသွားလိမ့်မယ်နိဗ္ဗာန်ချမ်းသာကြီးကိုလည်းအပြည့်တိုင်ရနိုင်ပါတယ်လို့ဘုရားရှင်ကိုရောမြတ်ကြီး အာမခံပြီးတော့ပေးထားတဲ့ကမ္မထမ်းကြီးပါဒီကမ္မထမ်းကြီးကို မိမိတို့နှလုံးသွင်းပြီးတော့ဩငါရဲ့ခန္ဓာကိုယ်မှာရှိနေတဲ့သဗ္ဗနေတိငါကိုယ်လည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားဒီသဗ္ဗနေဟာ သူသဘောသူဆောင်းနေတဲ့ဓာတ်သဘောပဲရှိပါလားဒီထဲမှာအတ္တကောင်ဝိညာဉ်ကောင်ဆိုတာမကြည့်အဲ့ဒီသဗ္ဗနေတိတိတတ်တဲ့သဘောမကြည့်ငါကိုယ်လည်းမရှိငါဥစ္စာလည်းမရှိငါလည်းမရှိပါလားသဗ္ဗင်ဆိုတာ သူ့တဘာဝသူပေါက်နေတဲ့တဘာဝတရားဓာတ်သဘောကြီးတက်တဲ့အဲ့ဒါဓာတ်တုံးဓာတ်ခဲတွေပထဝီဓာတ်တွေပထဝီဓာတ်တွေအစုဝေးတွေအဲ့ဒီပထဝီဓာတ်တွေစုဝေးထားတဲ့အစုဝေးဖြစ်တဲ့အဲ့ဒီသမင်နေသည်ဩဒီသမင်နေဟာငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားတိတတ်တဲ့သဘောမရှိပါလားသူသဘောသူဆောင်နေတဲ့သဘာဝဓာတ်တွေပါလားသူသဘောသူဆောင်နေတဲ့သဘောတွေပါလား ငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားအဲ့ဒီပထဝီဓာတ်ရဲ့သဘောတွေသည်သူသဘောသူဆောင်နေပါလားဝိညာဉ်ကောင်းဆိုတာလည်းအဲ့ဒီတည်းမှာမရှိဘူးအတ္တကောင်းဆိုတာလည်းအဲ့ဒီတည်းမှာရှာလို့မရဘူးအတ္တကောင်းနေဆိုတာမရှိဘူးဝိညာဉ်ကောင်းနေဆိုတာမရှိဘူးငါကိုယ်ဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးတဲ့ မွေညင်တွေကလည်းဒီတိုင်းပဲဒီမွေညင်တွေဟာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအဲ့ဒီထဲမှာမွေညင်ထဲမှာအတ္တကောင်ဝိညာဉ်ကောင်လိပ်ပြကောင်ဆိုတာမရှိပါတကားဒီမွေညင်တွေဟာလည်းပထဝီဓာတ်ရဲ့သဘောပါတကားသိတတ်တဲ့သဘောလည်းမရှိဘူးယုတ်တရားတွေအဲ့ဒီယုတ်တရားဖြစ်တဲ့ အဲ့ဒီပထဝီဓာတ်သဘောတွေသည်ငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါတကားအဲ့ဒီလိုပထဝီဓာတ်တွေရဲ့အပေါ်မှာအကျဉ်းချင်းအကျဉ်းချင်းပထဝီဓာတ်20ရဲ့အပေါ်မှာအကျဉ်းချင်းရှုပါများရင်သမင်တွေရဲ့အပေါ်မှာဝိညာဉ်တွေရဲ့အပေါ်မှာလက်သက်ခြေသက်တွေရဲ့အပေါ်မှာဒီလက်သက်ခြေသက်တွေကလည်းသူ့သဘာဝသူပေါက်နေတာ။ ပေါက်နေရတဲ့လက်သက်ခြေသက်လည်းမသိတာဘူးအဲ့ဒီကအပေါက်ခံရတဲ့တခါတဲ့အသားတွေတဲကလည်းငါ့ဘဝလက်သက်ခြေသက်တွေထွက်နေပါလားလို့မသိဘူးတဲ့ယုတ်တရားယုတ်တရားချင်းသိတတ်တဲ့သဘောလည်းမရှိဘူးလက်သက်ခြေသက်တွေကိုကြိုက်ဖြတ်ရင်လည်းဘာဖြစ်သိမှမသိတတ်တာကာယအကြည်ဓာတ်ကမပြတ်နှံ့တော့ကာယအကြည်ဓာတ်ပြတ်နှံ့တဲ့နေရာဆိုရင်ထိတာနဲ့သွားပြီးတော့ဝိညာဉ်ကသွားသွားသိလက်သက်ခြေသက်ကြတော့ ကာယကြည်ဓာတ်ပြတ်နိုင်ရမဟုတ်တော့မသိတော့အဲလိုမာတဲ့သဘောကြီးတွေရှိတယ်အဲ့ဒီမာတဲ့သဘောကြီးတွေအဲ့ဒီပထဝီဓာတ်တွေအဲ့ဒီဓာတ်သဘောတွေပဲအဲ့ဒီလက်သေးခြေသေးတဲ့မှာအတ္တကောင်ရှိလားဝိညာဉ်ကောင်ရှိလားလိပ်ပြာကောင်ရှိလားလိပ်ပြာကောင်မရှိ အတ္တကောင်မရှိဝိညာဉ်ကောင်မရှိဩဓာတ်သဘောသာရှိပါလား လက်သက်ခြေတဲ့တို့ဒီငါကိုယ်လည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလက်သက်ခြေတဲ့တို့ဒီငါကိုယ်မဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားဓာတ်သဘောဓာတ်ဆောင်နေတဲ့သဘာဝတရားကြီးပါလားအဲ့ဒါဒီပထဝီဓာတ်လို့မြတ်စွာဘုရားကဟောပါလားအော်ပထဝီဓာတ်ရဲ့သဘောဒီပါလားဓာတ်သဘောတွေဓာတ်ဆောင်နေပါလား ငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားဓာတ်ရဲ့သဘောတွေပါလားဒါသဘောကိုနှလုံးသွင်းသဗ္ဗနေရလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားဒါသဘောတတ်ဆောင်နေပါလားသဗ္ဗနေမှာယောက်ျားဆိုတာမရှိမိန်းမဆိုတာမရှိပုဂ္ဂိုလ်တ attva ဆိုတာမရှိအတ္တကောင်ဝိညာဉ်ကောင်လိပ်ပြာကောင်ဆိုတာမရှိ ဩသဗ္ဗေနေဟာဓာတ်သဘောပါလားသဗ္ဗေနေကို ပထဝီဓာတ်ရဲ့သဘောဩသဗ္ဗေဟာလည်းဓာတ်ပဲဝိညာဉ်နေဟာလည်းဒီဝိညာဉ်နေတဲ့မှာငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိငါဆိုတာမရှိဒီဝိညာဉ်နေဟာငါသူတစ်ပါးယောက်ျားမိန်းမမဟုတ်ပုဂ္ဂိုလ်တ attva မဟုတ်မွေးညင်းကလည်းပထဝီဓာတ်ရဲ့သဘောပါလားမွေးညင်းကလည်းဓာတ်ပါပဲ လက်သေးခြေသေးတွေကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားအဲ့ဒီလက်သက်ခြေသက်တွေထဲမှာ အတ္တကောင်ဝိညာဉ်ကောင်လိပ်ပြကောင်ဆိုတာမရှိပါလားအတ္တကောင်ဆိုတာမရှိဝိညာဉ်ကောင်ဆိုတာမရှိ လိပ်ပြကောင်ဆိုတာမရှိအဲ့ဒီလက်သက်ခြေသက်တွေဒီတတ်သဘောမျှတာပါတကားတတ်သဘောဒီပါလားသမင်ဘောမှာဝိညာဉ်ဘောမှာလက်သက်ခြေသက်တွေရဲ့ဘောမှာ ဘာဝိတာဘဟုနေကတာအကျဉ်းကျဉ်းပွားပြီးတော့နေသမအဲ့ဒါပေါ်မှာရှုခဏစဉ်ញင်ကြည့်သမင်းတွေဟာငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားဒီထဲမှာအတ္တကောင်ဝိညာဉ်ကောင်ဆိုတာမရှိပါလားယောက်ျားမိန်းမလည်းမဟုတ်ပါလားငါကိုငါဟာငါဥစ္စာတွေမဟုတ်ယောက်ျားမိန်းမမဟုတ်အတ္တကောင်ဝိညာဉ်ကောင်မရှိတဲ့ဒီသဘင်နေဒီမြတ်စွာဘုရားက ဩဒါဓာတ်သဘောတွေတက်တက်ပဲသူ့တဘာဝသူဆောင်နေတာလို့ဖះကဓာတ်သဘောလို့ခေါ်ခဲ့ပါလားသူ့တဘောသူဆောင်လို့ဓာတ်လို့ပြောတယ်ဓာတ်သဘောတွေဟာငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလား ကဲအလုံးယောဂီများဖြုတ်လို့ရပါပြီတဖျားချီပြားလေးတွေလေ့ကျင့်ခန်းလုပ်ပြီးမှဖြုတ်ပေးပါမတနာရည်သက်ချရအောင် ခန္ဓာအစီအစဉ်အရာဝိပဿနာတရားတွေငါတိလူရှင်များနဲ့အကြောင်းဖရာဓမ္မမိတ်ဆွေကောင်းတို့ဤဒါနသီလဘဝနာကောင်းမှုကုသိုလ်စုစုတို့အားရေဆက်သွန်းချအမြပေးဝေခြင်းဖြစ်ပါတယ် ဇန်နဝါရီလ15ရက်ဓမ္မသဘင်မတက်လူရှင်များကတော့နှစ်ဖက်မိဘများကို အမှုထား၍ကိုနေလင်းဒေါက်တာနေနေတီရီသမီးစာရာလင်းကောင်းမှုဆယ်ရက်တာတရားစကန်အလူအလူငွေဒေါ်လာ100ဖြစ်ပါတယ်တော့လွင်လွင်အေးဤ86နှစ်ပြည့်မွေးနေ့ထိမ့်မဲ့ကုသိုလ်အဖြစ်နိဗ္ဗာန်ကို ဒီမန်းကလူရန်မာသည်ဖြစ်အရှင်ဘုရားဒေါ်လာ90ဖြစ်ပါတယ်ဘုရားအာဟောတော့ကျောင်းကဦးစင်းလေးကသူကအဲ့ဒီဘက်ကအလူငွေတွေဘုရားလူကျောင်းလူတွေလမ်းလူတွေကိုဦးစင်းလေးနဲ့ဒီဟာဓမ္မတွေနဲ့ဦးစင်းအတွဲကင်ခိုင်းထားတာ သူဦးစင်းလေးရဲ့မနက်ဖန်သူမြန်မာပြည်ပြန်ကြွားတော်မယ်ဆိုတော့နောက်ကျတော့မတန်တာတို့ကအဲ့ဒီဖះလူเจ้าလူလန်းလူတွေဦးစင်း messenger ကိုတပတ်တပတ်လူလန်းတဲ့ဟာကိုဦးစင်းစီကိုတိုက်ရိုက်ပို့ပေးပါနော်ဦးစင်းဒီကမှအเจ้าဖွဲ့ကိုပြန်ထည့်ပြီးတော့ဟိုဖះလူเจ้าလူလန်းလူတွေကဦးစင်းတို့ကမှားမှကြောက်လို့လေ